ဘုန်းတို့တနာရီလောက်အချိန်ယူပြီးတော့တရားဒေသနာများနာယူမှတ်သားကြရအောင်နော်ဒီကနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုဝါဆိုလာပြီးတော့17ရက်2022ခုခုနှစ်လပိုင်း23ရက်စနေနေ့ညချမ်းခါကာလမှာပြည်ဦးလွယ်မြို့နယ် ပြင်စာရွှေချောင်းသစ္စာရွှေစီကျောင်းတိုက်တွင်မှာစီရင်ကျင်းပကြတဲ့ online ဓမ္မဒါနဓမ္မပူဇာတရားပွဲသဘင်မှာဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့မတ်ကြီးမွန်လွယ်နဲ့ပြည်တွင်ပြည်ဝကုသိုလ်ရှင်ကုသိုလ်ရှင်ပေါင်း120တို့စုပေါင်းပြီးတော့လူဒန်းကြတဲ့ဓမ္မဒါနဓမ္မပူဇာအကြောင်းပြုပြီးတော့ဒါဒီကနေ့ လိုင်းပေါ်ကနေတရားဒေသနာများကိုနာယူကြည်ညိုနေကြတယ်။တရားမှာပေါင်းတော်ကောင်းတို့တရားတော်မြတ်ကိုနာယူကြည်ညိုခွင့်ရကြတယ်ပေါ့နော်။အဲ့တော့ဘုံဘုံတို့ဝါရင်းကာလစနေတနင်္ဂနွေညများဥပုံနေ့နန္ဒခင်ခါကာလများမှာတရားလေးတွေ45မိနစ်ခန့်နာရီဝက်ခန့်အဲ့လိုလေးတွေဟောဖို့ဘုံဘုံတို့စီစဉ်ထားတဲ့အတိုင်းဒါဒီကနေ့ စနေနေ့ညတရားပွဲပေါ့နော်အဲ့တော့ဒီနေ့ညတရားနာပိတ်သက်တို့ကိုဘုံတို့ဗာတရားများဟောဖို့စီစဉ်ထားလဲဆိုတော့ခုတ်တကနိကေတုတ်တန်နိပတ်ပါဠိတော်မှာလာရှိတယ်ပါရာယနာဝတ်ဆိုပြီးတော့အလွန်များပြားတဲ့တရားဒေသနာဂါထာတွေရှုစည်းပြီးတော့မှတ်တမ်းတင်ထားတဲ့အပိုင်းကဏ္ဍကြီးတစ်ခုရှိတယ် ပါရာယနာဒေသနာဆိုပြီးတော့ပါချုပ်စတော်ဘုရားကြီးလည်းဟောတာတာရှိတယ်အလွန်မှလေးနဲ့တဲ့အကြောင်းအရာတွေစုစည်းပြီးတော့မတန်းတင်ထားတယ်ပေါ့အဲ့ဒါဘုန်းဘုန်းတို့လည်းပဲဘယ်နှညလောက်များဒီတရားဒေသနာကိုဆက်ပြီးတော့ဟောပြမလဲအပြီးဆုံးထိတော့ဟောမယ်လို့စိတ်ကူးထားတယ်ဘယ်နှညကြာမလဲဆိုတာတော့သေသေးချာချာ ကြည့်ပြီးတော့မှပိုင်းဖြတ်ပြီးတော့မှဟောရမယ်ပေါ့ဆိုတော့ဘုရားကြီးကတော့ကိုညာဟောတာတွေ့ရတယ်ပါရယနာဒေသနာအချုပ်အဲ့ဒါဘုန်းဘုန်းတို့တခါမှမဟောဘူးသေးတယ်ဒီတရားဒေသနာတခါမှမဟောဘူးသေးဘူးဆိုတာကအစကနေအဆုံးအထိမဟောဘူးသေးဘူးဆိုတာကိုရည်ရွယ်တာပါအဲ့ဒီထဲမှာပါတဲ့တချို့အကြောင်းအရာလေးတွေကိုပြောပြနေတာလေးတွေတော့ရှိတယ် အလွန်မှရှိလျားတဲ့သုတ်တန်တရားဒေသနာကြီးတစ်ပုဒ်ဂါထာပေါင်း184ဂါထာတောင်ရှိတယ်တဲ့ဝိတုကြောင့်ကြီးရဲ့ကွာဂါထာ90ကျော်လောက်နဲ့မှတ်တမ်းတင်ထားတယ်ပါရာယနာပါရအယနာပါရဆိုဟိုဘက်ကန်းလို့အဓိပ္ပာယ်ရအယနာဆိုတာလမ်းပေါ့ ိုဘက်ကန်းဆိုတာနိဗ္ဗာန်ကိုရည်ညွှန်းတာဟိုဘက်ကန်းနဲ့ဒီဘက်ကန်းဆိုဒီဘက်ကန်းကခန္ဓာ၅ပါးတည်းဟူသောဒုက္ခတို့ရဲ့တရားဟိုဘက်ကန်းဆိုတာကတော့ဒုက္ခချုပ်ငြိမ်းရာနိဗ္ဗာန်ကိုရည်ညွှန်းတာအဲ့တော့နိဗ္ဗာန်လမ်းလို့လည်းပဲပါဠိယနာကိုဘာသာပြန်နိုင်တယ်ပေါ့နော်တဲ့တဲ့ဘာသာပြန်ရမယ်ဆိုရင်တော့ဟိုဘက်ကန်းကိုရောက်သွားစေတဲ့လမ်းပေါ့ ဒုက္ခတိဟုသောဒီဘက်ကံကနေဒုက္ခငြိမ်းရာဟိုဘက်ကံကိုရောက်ချင်တယ်ဆိုလို့ရှိရင်ရှောက်လန်းကြရမယ်လမ်းပါရယနာနာမည်လေးကလှနော်ပါရယနာဂါထာပေါင်း194ဂါထာတောင်ရှိတယ်ဒီတရားဒေသနာဘယ်နှညလောက်ဘုန်းတော်ခွဲပြီးတော့ဟောပြမလဲတဝါတွင်လုံးကုန်ရင်လည်းကုန်သွားနိုင်တယ်ပေါ့နော်ဒါပေမဲ့တချို့ဒေသနာတွေတချို့ဂါထာတွေက အလွန်မှလေးနဲ့တဲ့အတွေ့အကြုံဟိုကောင်းကောင်းနားမလည်နိုင်တာတွေလည်းရှိမယ်အတော့ကိုနားလေတဲ့လောက်ကလေးကိုပြောတတ်တဲ့လောက်ကလေးပြောမယ်လို့စဉ်းစားထားပါတယ်အဲ့ဒါဒီနေ့ကတော့ဒီပါရယနာတုတ်တန်ကြီးစတင်ပြီးတော့ဖြစ်ပေါ်လာတော့ဝိထုကြောင်းလောင်းတယ်ပဲပြီးသွားမယ်လို့ထင်တယ်ဒီပါရယနာတရားဒေသနာကို ဒီလောက်များတဲ့ဂါထာတွေကိုအမြဲတမ်းအလွတ်ရွတ်ဖတ်ပူဇော်ခဲ့တဲ့တက္ကမကြီးတရားအကြောင်းဒေသနာထဲမှာမှတ်တမ်းတင်ထားတာရှိအဲ့ဒါကဘာဆိုလဲဆိုတော့နန္ဒမာတာနော်နန္ဒရဲ့အမေအနာဂံတည်ပြီးသားအရိယာဥပါဒေကတက္ကမကြီးပေါ့နော်အဲ့ဒီနန္ဒမာတာတက္ကမကြီးကနေတိုင်းသူကဒီပါရယနာဝတ်ကို အလွတ်ဓမ္မဂီတိတရားတန်လေးနဲ့တာယာနာပြောပွဲဖြစ်အောင်အမြဲတမ်းရွတ်ဖတ်ပူဇော်တယ်တဲ့အလွန်လေးနဲ့တဲ့တရားဒေသနာကြီးအဲ့ဒါဒီနေ့မှာသူကအဲ့လိုရွတ်ဖတ်ပူဇော်နေတဲ့အချိန်မှာကောင်းငင်ကနေပြီးတော့သူအမျှဝေတဲ့အချိန်တာဓုခေါ်တာဓုခေါ်တဲ့အတန်ကြားတဲ့ခါကျတော့သူတော့လို့မေးတော့တင့်ရဲ့မောင်ငယ်ဝတ်တော်နမင်းကြီးပါလို့ပြော ဝတ္တော်နမင်းကြီးကကိစ္စတစ်ခုနဲ့ကောင်းငယ်ရနေခရီးသွားနေတော့ဒီပါရယနာဝတ်ကိုတာယာနာပြောဝဲဓမ္မဂီတိတရားတန်လေးနဲ့ညင်ညင်ညောင်ညောင်ချွတ်ဖတ်ပူဇော်နေတာကိုကြားရတော့အလုံးမကြည်နိုးပြီးတော့ကောင်းငယ်ရနေရက်ပြီးတော့သူကတရားနာချွတ်ဖတ်ပူဇော်ပြီးတဲ့အချိန်မှာအမြတ်တမ်းပေးဝေတော့မှသူတာတို့ခေါ်တော့တကယ်ဆိုလို့ရှိရင်ဒီဝတ်တော်နမင်းကြီးကနဲ့လည်းဖြစ်တယ်အသက်ကလည်းရှည်လာပြီ ဘယ်နဲ့ကြောင့်နန္ဒမာတာကိုသူ့ရဲ့မောင်ငယ်လို့ပြောရတယ်လေဒါကတရားအဆင့်အတန်းကိုကြည့်ပြီးပြောတာသူကသောတာပန်ပဲရှိသေးတာကိုရသော်ဘုရားရဲ့တတိတာဝကတွေဟာညီကိုတွေပဲမောင်နှမတွေပဲပေါ့အဲ့လိုညီကိုမောင်နှမတော်ကြတဲ့အခါမှာအကြီးအငယ်ကိုဘယ်လိုသတ်မှတ်တယ်လဲဆိုတော့သူတိထားတဲ့အတိညာကိုကြည့်ပြီးတော့သတ်မှတ်တယ်နန္ဒမာတာဒကမကြီးကအနာဂတ် ကာမရာဂကိုအမြင့်ပြတ်ပေးပြီးသားဒေါသတရားတွေအမြင့်ပြတ်ပေးပြီးသားဝိတ္တောနမင်းကြီးကသောတာပန်ပဲရှိသေးဒါကြောင့်မို့လို့ဝိတ္တောနမင်းကြီးကအစဉ်အတန်းကိုသိတဲ့အတွက်ကြောင့်ငါဟာတင့်ရဲ့မောင်ငယ်ဝိတ္တောနမင်းပါလို့ပြောတာအဲ့လိုပြောတဲ့အခါကျတော့နန္ဒမာတာကလည်းကောင်းလာပါပြီဒီမှာဝိတ္တောနမင်းကြီးကအတို့ခေါ်ရတဲ့အတွက်ကြောင့်တရားနာရတဲ့အတွက်ကြောင့်ပြန်ပြီးတော့လက်ဆောင်ပေးတဲ့အနေနဲ့ဒီကနေ့ ရှင်သာရိပုတ္တရာရှင်မမောကလမှုပြုတဲ့တန်ခါလေဒီမြို့ကိုကြွလာလိမ့်မယ်။ဒါကြောင့်စွန့်ကပ်ရမယ်။အကုန်လုံးစီမံဖန်တီးထားတည်ငောင်းလေးပေး။ဟုတ်လား။ဒါကမြတ်စွာဘုရားလက်ထက်ကဒီပါရယနာတုတ်တံပါရယနာဒေသနာကြီးဟာအလွန်ထင်ရှားနေပြီဆိုတာလေးကိုသိတာလေတတ်တည်တစ်ခုပေါ့။ပြီးတော့ဒီပါရယနာဝတ်ဒေသနာဟာမြတ်စွာဘုရားဘုရားဖြစ်ပြီးတိတ်မကြခင်နှစ်နှစ်သုံးနှစ် အတွင်းမှာဖြစ်ပေါ်ခဲ့တဲ့ဒေသနာအလွန်မှရှေ့ကျတဲ့တရားဒေသနာကြီးပေါ့ဒါကိုအယုတ်ဆရာဘုရားကြီးကအသေးစိတ်ကလေးရှင်းပြတယ်အဲ့ဒါဘုံဘုံနေလေရဆရာဘုရားကြီးရဲ့စာအုပ်အတန်ကနေစာအုပ်လုပ်ထားတာလေးကိုတိတိကျကျဖတ်ကြည့်အလွန်မှလည်းပဲဘဝတုဒ္ဒဖြစ်ပေါ်ရအများကြီးဆရာကြီးကထည့်ပြီးတော့ဟောထားတယ်အဲ့ဒါဆရာကြီးရဲ့တရားတွေကိုပဲဆရာတော်ကြီးရဲ့ဉာဏ်တော်ကိုပဲအမိပြုပြီးတော့ဘုံဘုံတို့လည်းများများပြောပြမယ်ပေါ့နော် ဓမ္မစကြာတရားထဲနှစ်နှစ်သုံးနှစ်လောက်ပဲနောက်ကျမယ်တဲ့ဒီဒေသနာကြီးကအဲ့ဒါလို့တမိုင်းချောင်းအင်မတန်ရှည်လျားတဲ့ကြီးကျယ်ခမ်းနားတဲ့တမိုင်းချောင်းရှိတယ်တတိပါရယနာတုတ်တန်တရားဒေသနာကိုဘုံဘုံတို့စေညာလည်းဖြစ်ခြင်းဖြစ်မယ်စနညာလည်းဖြစ်ခြင်းဖြစ်မယ်ပေါ့နော်သူ့မှာရှိထားတယ်နော်ဘယ်ကနေဘယ်ပိုင်းအထိပြောရအောင်တယ်တညစာလေးပါလေးကိုတော့ကြည်ကြဲပြန့်ပြန့်ပြောမှဖြစ်မယ်ဘယ်ရာကိုတော့အချင်းချုပ်ကလေးလောက်ပြောမှဖြစ်မယ်စသဖြင့်ရှိသည်ဖြင့် ဘုန်းတို့ဝေဖန်ပိုင်းခြားပြီးတော့ဟောပြမယ်ပေါ့နော်အဲ့တော့ဒီမှာပါဠိနာသုတ်တံကိုဘုန်းတို့ပြောမယ်ဆိုရင်ဘယ်ကနေစပြောရမလို့ဒီပါဠိနာသုတ်တံရသော်ဘုရားဘာကြောင့်ဟောခဲ့တယ်လဲဒီဝိတ္ထုဇလံလေးကိုပဲဂါထာဖွဲ့ပြီးတော့မှတ်တမ်းတင်ထားဂါထာဆိုတာဟိုတနေ့ကဘုန်းဘုန်းတို့ပြောခဲ့တယ်လို့ကြပြာပေါ့နော်အတူချုပ်ကလေးအနှစ်သားပါပါကာယံလေးနဲ့နဘေးလေးနဲ့ အတန်အနေအမြင်လေးနဲ့ဖတ်လို့ကောင်းအောင်အသေးချာကိုဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်တွေစီစဉ်ဖန်တီးပြီးတော့ရေးသားထားတဲ့သဘောစီမံထားတဲ့သဘောပါဠိကဗျာလေးတွေနှုတ်ထဲမှာလည်းပဲစောင့်ထားဖို့အတွက်အင်မတန်လွယ်ကူတဲ့သဘောဟုတ်လားအဲ့ဒါဘာကြောင့်ဒီတရားဒေသနာဖြစ်ပေါ်လာတော့ဆိုတော့ဘုံတို့တာဝတိပြည်ကိုစိုးရတဲ့ဘုရင်ကြီးကကောသလပတိနေတိကောသလမင်းဆိုပြီးတော့လူတိုင်းကြားဘူးနော်အဲ့ဒါသူ့ရဲ့ ဖာကမေးတော်ကလည်းပဲကောသလမင်းနဲ့မဟာကောသလမင်းလို့စာထဲမှာအဲ့လိုမှတ်တမ်းတင်တယ်သူ့ရဲ့မူရင်းနာမည်ကဘယ်သူလို့မသိမဟာကောသလမင်းကြီးဆိုပြီးတော့နာမည်ကဘာကြောင့်မဟာကောသလဖြစ်နေတာလဲဆိုတော့ကောသလတိုင်းကိုရှုရတဲ့ဘယင်မို့လို့ကောသလမင်းလို့ဒီလိုပဲမှတ်တမ်းတင်ကြရတယ်အဲ့ဒီမဟာကောသလမင်းကြီးရဲ့လက်ထက်က ပရောဟိတ်ပုံနာကြီးကပါဝရီပုံနာဆိုပြီးတော့ထင်ရှားအဲ့ဒါမဟာကောသလမင်းကြီးနဲ့ရဆန်ကျွန်တော်ကိုတဲ့အခါမှာတားဖြစ်တဲ့ပသိမတိကောသလမင်းကတိုင်းပြည်အုပ်ချုပ်မင်းလုပ်တယ်အဲ့ဒီကောသလမင်းရဲ့လက်ထက်ရောက်တော့လည်းပဲဒီပါဝရီပုံနာကြီးကပရောဟိတ်ယာတို့နဲ့ဆက်ပြီးတော့တာဝန်ကိုထမ်းဆောင်နေပေါ့ဒါပေမဲ့လို့သူ့ရဲ့အသက်ကအဲ့ဒီချိန်မှာအလွန်ကြီးနေပြီ အလွန်ငယ်တဲ့ဒီရှင်ဘင်းကိုခါစားရတာတိတ်ပြီးအဆင်မပြေဘူးပေါ့ဒါကြောင့်မို့လို့သူ့ရဲ့တပည့်တွေအများကြီးချန်ရံပြီးတော့ဘုရင်ဒီကလည်းကွန်ပျူတာယူပြီးတော့သူဘာလုပ်လဲဆိုတော့အစကတော့ဘုရင်ရဲ့ဥယျာဉ်ထဲမှာပဲရသေးဝက်ပြီးတော့သူနေနောက်တော့စိတ်ငြိမ်မှုမရဘူးဆိုပြီးတော့ပြရောက်သွားတော့ဆိုတော့ဘုန်းတော်ဂေါဒါဝရီမြစ်ဆိုတာရှိတယ် အဲ့ဒီဂေါတာပတိမြင့်ရဲ့အလယ်မှာအလွန်မှမြေဩဇာကောင်းတဲ့အရေးအာဝါဒကောင်းတဲ့ကျွန်းကြီးတစ်ခုကိုသူတို့သွားပြီးနေကြတယ်အဲ့ဒါကောသလမင်းကြီးကလည်းပဲမသူရဲ့ဆရာပါဝရီဆရာကြီးကောင်းဆောင်တဲ့တပည့်တွေချမ်းချမ်းသာသာအဲ့ဒီရသေးတွေနေနိုင်ဖို့အတွက်အဲ့ဒီမှာရွာကြီးတွေတည်ပေးထားနောက်တော့အဲ့ဒီရွာကြီးတွေကတစ်နှစ်တစ်နှစ်ကိုအခွန်တသိန်းလောက်ရရင်တဲ့ အဲ့ဒီအခွန်တသိန်းထွက်တဲ့ဥစ္စာကိုပါဝရီပုံနာကြီးဒီပါဝရီယတိကြီးဒီကိုလာပြီးတော့မပေးကြတဲ့အခါမှာအဲ့ဒီယတိကြီးကတော်ပြီငါအတွက်ဒါကမလိုအပ်ဘူးဆိုပြီးတော့ပယ်တယ်အဲ့ဒီမှာတရားဓမ္မတွေကဒါကိုရှင်ယတိကြီးမလိုအပ်တယ်ပဲကြိုက်တယ်လို့လှူဒန်းလို့ရပါတယ်ဆိုပြီးတော့အဲ့ဒါတစ်နှစ်ကိုတသိန်းတသိန်းရွာရဲ့အခွန်ငွေတွေဒီပါဝရီယတိဆရာကြီးဒီလှူဒန်းကြတယ် အဲ့ဒီတော့နှစ်တိုင်းနှစ်တိုင်းဒီဘာဝရီဆရာကြီးကဒီတသိန်းသောအသဗျာကိုသူလှူဒန်းတယ်ပေါ့အဲ့လိုနဲ့လှူဒန်းပြီးတော့လာခဲ့တာနောက်နှစ်ပေါင်းကြာလာတဲ့အခါမှာနှစ်တစ်နှစ်မှာတော့ဘာဖြစ်လာတော့ဆိုတော့ဘုန်းတော်အလှူဝဲကြီးပြီးသွားပြီလက်ထဲမှာဘာမှမကြံတော့တဲ့အချိန်မှာပုံသားတစ်ယောက်ရောက်လာပြီတဲ့အဲ့ဒီပုံသားကခြေကလည်းခွင်နေတယ် အလွန်မှလည်းပဲညစ်ပတ်စုပ်ပဲ့တဲ့ရုပ်လက္ခဏာလည်းအလွန်မှတော့အောက်တန်းကျတဲ့ရုပ်လက္ခဏာမျိုးပေါ့အဲ့ဒါရောက်လာပြီးတော့သူကဘာပြောတော့ဆိုတော့ပါဝရီယတိဆရာကြီးကိုသူ့ကိုအတပြာ900ပေးဖို့သူကအလှခံတယ်အဲ့လိုလှခံတဲ့အခါမှာယတိဆရာကြီးကအားလုံးကိုလှူဒန်းလိုက်ပြီးဖြစ်တဲ့အတွက်ကြောင့်သူ့ဒီမှာဘာမှမကြံတော့ဘူးဒါကြောင့်မို့လို့လှူရမရှိတော့ဘူးလို့ရိုးရိုးသားသားပဲပြန်ပြီးတော့ပြောတယ် အဲ့လိုပြောတဲ့အချိန်မှာအဲ့ဒီအလူခံတဲ့ပုံသားကဘာလုပ်လဲဆိုတော့သူ့ကိုငွေမလှူရကောင်းလားဆိုပြီးတော့တခါတည်းသူကအဲ့ဒီနားမှာညက်တွေပါလေခင်းသူ့မှာပါတဲ့ကြာဦးလေးတဲ့ရေထက်ပန်းဒီနီတွေပန်းပြီးတော့ရသေးကြီးကိုချိန်ချောက်တဲ့အနေနဲ့သူ့ကိုငွေမလှူတဲ့အတွက်ကြောင့်မို့ ရသေးကြီးရဲ့ခေါင်းခုနှစ်စိတ်ခွဲပါစေတည်းလို့ကျိန်စာတိုက်တယ်တဲ့စိတ်တဲ့ညံပြင်းတဲ့ပုံနာနော်သူ့ကိုငွေမလူလို့ရှိရင်ရသေးကြီးရဲ့ခေါင်းခုနှစ်စိတ်ခွဲပါစေတည်းအမှန်ကတော့ချင်းချောက်ပြီးတော့ငွေရရင်လို့တောင်းတဲ့သဘောပါပဲအဲလိုလုပ်ပြီးတော့အဲ့ဒီပုံသားပြန်သွားတဲ့ချိန်မှာပါဝတီဆရာကြီးကညရောက်တော့အိတ်မပြောဘူး စဉ်းစားကြည့်ရင်သူ့ရဲ့အသက်ကလည်းအလုံးမကြီးနေပြီအသက်120တောင်ရှိနေပြီအဲ့ဒါစိတ်အနှောင့်အယှက်ဖြစ်เสียဒီချိန်စာတိုက်တဲ့ပုံသားရဲ့အနှောင့်အယှက်ပေးမှုကြောင့်ညအိတ်မပြုံဘူးဟုတ်တကယ်မြန်ငါရဲ့ခေါင်းကွဲရင်ခက်ရချင်းပြီသူ့စိတ်ထဲမှာလည်းယုံတယ်လို့လို့အသက်ကကြီးတဲ့အခါကျတော့အတွေးတွေများမှားသလားလို့ဘုံကလည်းစဉ်းစားကြည့်မိတယ်ပေါ့အဲ့လိုနဲ့ညမှာအိတ်မပြောတဲ့အခါကျတော့အာဖြစ်တုံဆိုတော့ အရင်ဘဝကသူ့ရဲ့မိခင် တော်ခဲ့ဘူးတဲ့နတ်သမီးရှိတယ်အဲ့ဒီနတ်သမီးကရောက်လာပြီးတော့နော်သူ့ရဲ့သားစိတ်ဆင်းရဲနေတာမကြည့်ရလို့ပေါ့လေပါလာပြောတော့ဆိုတော့ချစ်သားဘာမှမကြောက်နဲ့တကယ်ဆိုရင်အဲ့ဒီပုံသားလူလိမ်ပုံသားသူ့ကိုမပေးလို့တင့်မှာခေါင်း90စိတ်ကွဲစရာအကြောင်းမရှိဘူးတကယ်ဆိုလို့ရှိရင်အဲ့ဒီပုံသားဟာ ခေါင်းဆိုတာတောင်ဘာလဲဆိုတာ तू မသိဘူးခေါင်းတွေကွဲပြက်သွားတယ်ခေါင်းကွဲပြက်သွားတယ်ဆိုတာလည်း तू ဘာလဲဆိုတာမသိဘူးအဲ့လိုမျိုးလေးနေတဲ့အတွေးအမြင်ရှိတယ်စကားမျိုးကိုလာပြောတာအဲ့လိုပြောတဲ့အခါမှာပါရိပုံနာကအဲ့လိုဆိုရင်လက်သမီးတင်ရတော့ခေါင်းဆိုတာဘာလဲသိသလားဥကောင်းဆိုတာဘာလဲသိသလားအဲ့ဒီဥကောင်းကွဲပြက်ကြောင်းတရား ဥကောင်းကွဲပြက်ကြသွားတယ်ဆိုတာကဘာလဲအဲ့ဒါကိုသင်ရောသိရလားလို့မေးတယ်အဲ့လိုမေးတဲ့အခါကျတော့အဲ့ဒီနတ်သမီးကငါလည်းမသိဘူးဒီဖြစ်ပျက်လေးတွေကထူးဆန်းတဲ့ဖြစ်ပျက်လေးတွေကိုရှိုးနိုင်ပါလေအသင်မသိရင်ဘယ်သူသိနိုင်တော့ဒီဥစ္စာကလောကမှာမြတ်စွာဘုရားဆိုတာပွင့်ထွန်းနေပြီတာဝတိပြည်ဈေးတွန်းကျောင်းတိုင်းမှာရှိနေတယ် အဲ့ဒီမြတ်စွာဘုရားဆိုတဲ့ပုဂ္ဂိုလ်ကတော့ခေါင်းဆိုတာဘာလဲဥခေါင်းဆိုတာဘာလဲသူသိလိမ့်မယ်ခေါင်းကွက်ပြက်ကြတယ်ဆိုတာဘာလဲဆိုတာလဲသူသိလိမ့်မယ်ဒါကြောင့်တင်မြတ်စွာဘုရားကိုမေးမယ်ဆိုရင်တော့အဲ့ဒီအဖြေရနိုင်တယ်လို့အဲ့ဒီနတ်သမီးကအဲ့လိုပြောတဘုံကဒါလေးကိုတွေ့တဲ့အခါမှာစဉ်းစားမိတယ်ပေါ့ဟောဆိုတော့ကလူလိန်ပုံသားကချိန်စာတိုက်တဲ့အခါမှာဒီပုံသားကြီးဘာဖြစ်တော့စိတ်ဆင်းရဲတယ်နော်အဲ့လိုတောင်မပြောဘူး ရုပ်တရက်စဉ်းစားကြည့်လို့ရှိရင်ဒါကန်ဆိုးမုံအောင်ကြတာပဲကန်ဆိုးတယ်လို့ထင်စရာရှိတယ်ပေါ့သို့တော့တကယ်တကယ် तू ကအဲ့ဒါလိုလာပြောတဲ့အတွက်ကြောင့်အခုအကြောင်းတရားလေးတွေကစင့်ကစင့်ကစီမံလာပုံကလေးမြတ်စွာဘုရားသည်ကသူ့ရဲ့တပည့်တွေစေလွတ်ဖို့အကြောင်းဖန်လာတာနော်ငါ့ကိုငွေ900မပေးလို့တင့်ရဲ့ကောင်းခုနှစ်စိတ်ပွဲပါစေဒီချိန်စာကိုအကြောင်းပြုပြီးတော့ဥကောင်းဆိုတာဘာလဲ အဲ့ဒီဥကောင်းကြီးကွက်ပြက်ကျသွားတယ်ဥကောင်းကြီးပြက်စီးသွားတယ်ဥကောင်းကြီးပြက်ကျသွားတယ်ဆိုတာဘာလဲနတ်သမီးပြောတဲ့စကားကိုတခါအခြေခံပြီးတော့ဒါကိုဘယ်သူသိနိုင်လဲဆိုတော့မြတ်စွာဘုရားသိတယ်မြတ်စွာဘုရားဆိုတဲ့စကားကိုကြားလိုက်တာနဲ့ကိုပဲသူ့ရဲ့စိတ်ထဲမှာစောတော့ကစိုးရိမ်နေတာတွေစိတ်ထဲမှာမတင်မကျဖြစ်ပြီးတော့ဆင်းရဲနေတာတွေအကုန်လုံးပျောက်ပြီးတော့ကြည်လင်သွားစိတ်ကဟုတ်လား အဲ့ဒါနဲ့ဘုရားဆိုတာကလောကမှာတကယ်ပွင့်နေတာလားအဲ့ဒီဘုရားကဘယ်လိုသဘောရှိတာလို့အဲ့လိုမေးတဲ့အခါမှာအဲ့ဒီအနတ်သမီးကလည်းပဲပညာရှိတယ်လို့ပဲပြောရမယ်သူပြောခဲ့တဲ့စကားလေးတွေကိုထောက်ဆသောအဖြစ်သူဟာတော်တော်ကြီးကိုတိထားတဲ့နတ်သမီးတယောက်လို့လည်းပြောနိုင်တယ်ပေါ့အဲ့ဒီမှာမြတ်စွာဘုရားရဲ့အကြောင်းကိုသူဘယ်လိုပြောတော့ဆိုတော့သောဟိပြမနာတံဘုတော်သဗ္ဗဓမ္မနာပါရကု တဗ္ဗဗိညာဗလပတ်တော်တဗ္ဗဓမ္မေသူစက္ခုမှာတဗ္ဗကမ္မခယံပတော်ဝိမုတ်တော်ဥပရိသင်္ခေယတကားထာဘွဲဖြင့်မြတ်စွာဘုရားရဲ့မြင့်မြတ်ပုံကိုသူပြောပြတယ်ပုံနာတဲ့အလုံးစုံကိုတည်တော်မူတဲ့အဲ့ဒီမြတ်စွာဘုရားတဗ္ဗဓမ္မနာပါရဂုအလုံးစုံသောတရားတွေကိုတည်ပြီးတော့တစ်ဖက်ကန့်ခတ်သူဟာမြင်တော်မူတယ်နားလည်တော်မူတယ်တဗ္ဗဗိညာဗလပတ်တော် အဘိညာဉ်တရားတွေနဲ့ပြည့်စုံလို့အာရွှန်းနဲ့လည်းပြည့်စုံတပ္ပဓမ္မေသူစက္ခုမှာတရားလုံးစုံကိုသိတဲ့မြင်တဲ့ဉာဏ်မျက်စိကိုလည်းရတယ်တပ္ပကမ္မခယပတော်တဲ့ကုသိုလ်ကအကုသိုလ်ကံကံတရားတွေနော်ဘဝဝိဒုက္ခတွေကိုအကျိုးပေးစေတတ်တဲ့ဖြစ်ပေါ်စေတတ်တဲ့ကံတရားတွေကိုအကုန်လုံးကိုကုန်ခန်းသွားအောင်လည်းပဲသူလှုပ်ပြီးသွားပြီနော်ကံတွေကုန်ခြင်းကိုလည်းသူရောက်သွားပြီဝိမု ക്ത ဥပရိသင်္ခေယီနော်ဥပရိတရားတွေဒုက္ခတရားတွေနော်ကုန်ရာဖြစ်တဲ့နော်နိဗ္ဗာန်ကို အာယုံပြုတ်ပြီးတော့သူ့ရဲ့စိတ်ဟာလွတ်မြောက်သွားပြီအလွန်လေးတဲ့တဲ့ရသော်ဘုရားရဲ့အစွမ်းတတ္တိကိုသူပြောပြနိုင်တယ်နော်အဲ့ဒါလိုပြောပြတဲ့အခါမှာအော်ဘုရားဆိုတာပွင့်နေပြီဟုတ်ပြီဆိုပြီးတော့သောတော်ကမစိတ်မချမ်းမြေတာတွေဆွေးနေတာတွေအကုန်လုံးပြောင်းပြီးတော့အိတ်တောင်မပြောဘူးအခုအိတ်မပြောတာကြတော့တမျိုးပီတိနဲ့အိတ်မပြောတာပေါ့ဟုတ်လားအဲ့ဒါနဲ့မနဲ့လင်းတဲ့အခါကျတော့သူ့ရဲ့တပည့်ကြီး6ယောက်ရှိနော်အဇိတခေါင်းဆောင် အဲ့ဒီတမှာသူ့ရဲ့ဒူအရင်လဲပါပိန်ကြီးရရှိအဲ့ဒီတပည့်ကြီးတွေကလည်းပဲသူကတယောက်တယောက်လည်းတပည့်ပေါင်းတစ်ထောင်စီရှိအလွန်ကြီးမားတဲ့ဟိုဆရာတပည့်အရှုအဝေးကြီးပေါ့ဟုတ်လားအဲ့ဒါအဲ့ဒီတပည့်တွေကိုခေါ်ပြီးတော့အဲ့ဘက်ကိုလောကမှာမြတ်စွာဘုရားဆိုတာပွင့်နေပြီလေဒါကြောင့်မလို့အဲ့ဒီမြတ်စွာဘုရားကြီးကိုသင်တို့သွားကြပါ သူကတော့အသက်ကြီးတဲ့အတွက်ကြောင့်သူမသွားနိုင်တော့သူ့ရဲ့အသက်ကအဲ့ဒီအချိန်မှာ120တောင်ရှိနေဟုတ်လားအဲ့ဒါနဲ့တပည့်တွေကပြောတယ်ဆရာလက်စွာဘုရားဒီကိုသွားဆိုတာကတော့သွားပါမယ်ဒါပေမဲ့လို့အဲ့ဒီပုံကဘုရားဟုတ်မဟုတ်ကျွန်တော်တို့ဘယ်လိုသိနိုင်ရတော့အဲ့ဒီကအဲ့ဒီခါကကိုကိုကိုဘုရားဆိုပြီးတော့ပြောရတာလည်းလည်းရှိနေသေးတာဆိုတော့ဒါဒီပုဂ္ဂိုလ်ကဘုရားဟုတ်မဟုတ်ဆိုတာဘယ်လိုသိနိုင်ရတော့အဲ့လိုမျိုးမေးတဲ့အခါမှာ သူတို့သင်ယူထားတဲ့ကျမ်းစာတွေသူတို့သင်ထားတဲ့ပညာတွေထဲမှာမဟာပုရိသလက္ခဏာကျမ်းဆိုတာတွေရှိပြီအဲ့ဒီခေအဲ့ဒီခါကပညာတဲ့အတိုင်းဝိုင်းနော်သင်ယူကြတဲ့လေ့လာကြတဲ့ပညာရေးပေါ့ဟုတ်လားအဲ့ဒီမှာဘုန်းဘုန်းတို့လက္ခဏာတော့32ပါးဆိုတာရှိပြီမဟာပုရိသလက္ခဏာယောက်ျားမြတ်တို့မှာပြည့်စုံလာတဲ့အလွန်ထူးခြားတဲ့ရုပ်လက္ခဏာနော်အဲ့ဒါနဲ့ပြည့်စုံလို့ရှိရင်အဲ့ဒါက လူဘဝမှာနေလို့ရှိရင်စကြဝဠာမင်းဖြစ်နိုင်တယ်အကယ်၍ယဟန်ပြုပြီးတော့အမှန်တရားကိုရှာဖွေမယ်ဆိုလို့ရှိရင်ဘုရားဖြစ်နိုင်တယ်လို့ဘုရားဖြစ်လိမ့်မယ်လို့ဟုတ်လားသူတို့အဲ့ဒါလို့နားလည်ထားကြတာရှိအဲ့တော့အဲ့ဒီမဟာပုရိသလက္ခဏာတွေနဲ့ဒီပုဂ္ဂိုလ်ကဘုရားဖြစ်မဖြစ်ဟုတ်ဟုတ်ဆိုတာကိုစီစစ်ကြရမယ်ပေါ့နော်အဲ့ဒါမြတ်စွာဘုရားလက်ထက်ကအဲ့ဒါလိုပဲပောပ္ပရတတိပုံနာဆိုတာသူ့ရဲ့တပည့်အမ္ပထလူလင်ဆိုတာရှိတယ်အဲ့ဒါကိုမြတ်စွာဘုရားဒီကိုလွတ်ပြီးတော့ဘုရားဟုတ်မဟုတ် လက္ခဏာတော်တွေကိုသွားပြီးတော့စစ်ဆေးခိုင်းတာရှိတယ်ဟုတ်လားပြီးတော့မြမာယုပုံနာယုဆိုတာလည်းရှိတယ်အသက်120ပဲသူကလည်းပဲဟုတ်လားအဲ့ဒါဥဒ္ဒရလူလဲဆိုတဲ့သူ့ရဲ့တပည့်ကိုခေါ်ပြီးတော့အဲ့ဒီမြတ်စွာဘုရားကိုအမြဲတမ်းနောက်ကနေနော်အမူအရာပြောင်းရှုံးဘုံဘုရားဟုတ်မဟုတ်ဆိုတာကိုအမြဲတမ်းစုံစမ်းထောင်လန်းတဲ့အနေနဲ့မြတ်စွာဘုရားကြီးကိုလွှတ်တန်ရှိအခုလည်းပဲပါဝတိပုံနာကြီးဟာနော်အဇိတာခေါင်းဆောင်တဲ့သူ့ရဲ့တပည့်ကြီးတွေကိုမြတ်စွာဘုရားကြီးကိုလွှတ်တဲ့အခါမှာ ဘုရားဟုတ်မဟုတ်ဆိုတာဘာနဲ့စီစစ်ခိုင်းတာလဲမဟာပုရိသလက္ခဏာကြီးတွေနဲ့စီစစ်ခိုင်းတာဟုတ်လားအဲ့လိုမျိုးမြတ်စွာဘုရားကြီးကိုလွတ်တဲ့အခါမှာကောင်းပြီအဲ့ဒါလို့ဆိုလို့ရှိရင်သူတို့မြတ်စွာဘုရားကြီးကိုသွားကြမလားပေါ့အဲ့မြတ်စွာဘုရားကြီးကိုသွားမယ်ဆိုတော့မြတ်စွာဘုရားကြီးရောက်လို့ရှိရင်မေဘုံခုနှစ်ခုကိုသူတို့ရဲ့စိတ်ထဲကပဲမေးရအဲ့တော့သူဟာအကုန်လုံးကိုသိတယ်ဆိုလို့ရှိရင် သူတို့ရဲ့စိတ်ကမေးတဲ့အမေးကိုနှုတ်တော်ကနေပြီးတော့သူဖြေလိုက်တယ်သူတို့ရဲ့စိတ်ကိုဘုရားဆိုရင်သိမှာပဲပေါ့နော်အဲ့ဒါနဲ့ဆရာကြီးကဘုရားဟုတ်မဟုတ်ဆိုတာလည်းသိရမှာမေးခွန်းတွေနော်သူ့ရဲ့တပည့်တွေသင်ပေးလိုက်တာပေါ့အဲ့ဒါပထမမေးခွန်းကကျွန်တို့တို့ရဲ့ဆရာကြီးဟာအသက်ဘယ်လောက်ရှိပြီလဲမေးရမယ်ကျွန်တို့တို့ရဲ့ဆရာကြီးမှာမဟာပုရိသယောက်ျားမြတ်တို့ရဲ့လက္ခဏာတွေထဲကလက္ခဏာ၃ပါးနဲ့ပြည့်စုံဘာဝလီဆရာကြီးက အဲ့ဒီလက္ခဏာ၃ပါးကဘာတွေတော့နော်ကျွန်တို့တို့ဆရာကြီးရဲ့အမျိုးအနွယ်ကဘလို့အမျိုးအနွယ်တော့ကျွန်တို့တို့ဆရာကြီးကဘလို့ပညာတွေကိုတတ်တော့ကျွန်တို့တို့ဆရာကြီးကနော်တပည့်တွေဘလောက်ကိုပညာသင်ပေးနေတာတော့နောက်ပြီးတော့မௌဒ္ဒဥခေါင်းနဲ့တူတဲ့တရားဆိုတာပါလေမௌဒ္ဒပါတိကနော်မௌဒ္ဒပါတိကဟောဥခေါင်းကိုပြတ်ကျစေတဲ့တရားဆိုတာဘလို့တရားလဲ မိကုံးခုနှစ်ခုပေါ့အဲ့ဒါကိုစီစဉ်ပြီးတော့တပည့်တွေလှုပ်လိုက်တယ်ဆိုကြပါလားဆိုအဲ့တော့မြတ်စွာဘုရားကလည်းအဲ့ဒီအကြောင်းအရာတွေအကုန်လုံးသိနေတယ်အဲ့ဒါသိနေတဲ့အတွက်ကြောင့်မြတ်စွာဘုရားကသူတို့ကိုစောင့်သူတို့ကလည်းအဲ့မှာအများကြီးတပည့်တွေချမ်းချမ်းပြီးတော့လာကြတယ်အဲ့တော့မြတ်စွာဘုရားကဒီယတိတွေရဲ့စိတ်ကိုလှမ်းပြီးတော့ကြည့်တဲ့အခါမှာပါရမီတိတ်ပြီးတော့မပြည့်သေးဘူးအနှဲငယ်မြအိန္ဒြေ နုနေသေးတယ်ပေါ့နော်ဒါကြောင့်မလို့အိန္ဒြေရင့်ကျက်အောင်ဆိုပြီးတော့ဇေတော်ကျောင်းတော်မှာမြတ်စွာဘုရားခြေတော်ရာချထားခဲ့ပြီးတော့ဘယ်ကနေပြီးတော့မြတ်စွာဘုရားသွားဆောင်နေလဲဆိုတော့ရာဇဂျိုမြို့နော်ပါတာနကဇေဒီဆိုတဲ့နော်နှက်ကွင်းကြီးကိုဇေဒီလောက်ထားတာ ရှိအဲ့ဒီပါတာနကဇေဒီမှာကျောင်းဆောက်ပြီးတော့လှူထားတာရှိလို့အဲ့ဒီကျောင်းတော်ကနေပြီးတော့မြတ်စွာဘုရားစဟုတ်လားအဲ့ဒါဒီယသိတွေကနော်သူတို့ ခရီးစဉ်အတိုင်းလာကြတာပေါ့နော်ချီချင်းလာကြတာဆိုတော့အလုံးမလည်းပဲခရီးကဝေးတယ်အဲ့ဒါစီတုံးကြောင့်မြတ်စွာဘုရားရှိတယ်ထင်လို့လာတော့စီတုံးကြောင့်မှမြတ်စွာဘုရားမရှိဘူးအဲ့တော့ခြေတော်ရာတွေ့ဩဒါဘုရားပဲသူတို့စိတ်ထဲမှာယုံကြည်မှုရအဲ့ဒါနဲ့ဆက်ပြီးတော့မြတ်စွာဘုရားရှိတဲ့နေရာကိုလိုက်တဲ့အခါမှာသောတော်ကပြောခဲ့တယ်ရာဇိုပါတနကစီသူတို့ရောက်ကြတယ်ဆိုကြပါဆိုအဲ့ဒီရောက်တဲ့အခါမှာအဇိတလူလင်နော်အကြီးဆုံးတပည့်ပေါ့နော်လူလင်ဆိုတော့လည်းပဲသူ့ရဲ့အသက်တွေကလည်းအလုံးကိုကြီးနေပါပြီ သူတို့ရဲ့ဆရာကြီးကိုကဆိုအသက်120ရှိဟုတ်လားအဲ့တော့မြတ်စွာဘုရားကိုမြင်ရတော့မြတ်စွာဘုရားတန်ဃာတော်တွေကိုတရားဟောနေတာတဲ့အဲ့တော့နေကိုနေမင်းကြီးကိုမြင်လဲရတယ်လို့မျိုးလာမင်းကြီးကိုမြင်လဲရတယ်လို့မျိုးဩဒါမြတ်စွာဘုရားပဲသူသိလက္ခဏာတော်ကြီးငယ်တွေကိုလည်းပဲသူစီထဲမှာသူတို့လည်းပဲသင်ယူထားတဲ့ပညာအနေနဲ့မြတ်စွာဘုရားကိုအကဲဖြတ်နိုင်တယ်ပေါ့ဒါပေမဲ့လို့သူ့ရဲ့ဆရာကြီးကဘုရားဆိုလို့ရှိရင်သူတို့ရဲ့စိတ်ကမေးတဲ့မေးခွန်းကိုသိပါပဲဆိုပြီးတော့ နော်မေးခိုင်းလိုက်တဲ့မေးခွန်းတွေရှိတာကိုဟုတ်လားအဲ့ဒါနဲ့မြတ်စွာဘုရားကြီးရောက်တဲ့အခါကျတော့အဲ့ဒီမေးခွန်းခုနှစ်ချက်ကိုစိတ်ထဲကနေပြီးမေးတာအဲ့လိုမေးတဲ့အခါကျတော့မြတ်စွာဘုရားအေးတဲ့မင်းတို့ရဲ့ဆရာကြီးဟာအသက်120ရှိပြီဘေးမှာရှိတဲ့ပေးသက်တွေကမေးတဲ့လူလည်းမရှိပဲနဲ့ဟုတ်လားရသေးတွေရှိရနေရှိခိုးနေတာတော့ရှိတယ်ဒါပေမဲ့ဘယ်သူမှနှုတ်ကနေထွက်ပြီးတော့မေးနေတာမရှိဘူး မေးတဲ့လူမရှိဘဲနဲ့နှုတ်တော်ကနေမြတ်စွာဘုရားဖြေနေတာကိုကြည့်ပြီးတော့ဘာလည်းမသိဘူးတန်တော်နားထောင်နေကြတယ်ပေါ့အေးမင်းတို့ရဲ့ဆရာကြီးမှာမဟာပုရိသလက္ခဏာ၃ပါးရှိတယ်ဟာ၃ပါးရှိတယ်ဆိုတာဟာဘာတွေတော့အသေးစိတ်မြတ်စွာဘုရားပြောတယ်အဲ့ဒီဘာဝတိပုံသားကြီးကသူ့မှာဒီရှာကလေအလွန်မှပါလွာပြီးတော့ကြီးတယ်နူးလဲနူးညံ့သူ့ရဲ့မျက်နှာကိုသူပြန်ပြီးတော့အုပ်လို့ရတယ်တဲ့ ကြာတာမြတ်စွာဘုရားရဲ့တရားတော်မှာလည်းပဲအဲ့ဒီလိုလက္ခဏာပါတာပေါ့နောက်ပြီးတော့အုံနှလုံးမွေးရှင်ဆိုတာပေါက်နေတာရှိအုံနှမျက်မှောင်နှစ်ချဲကလေကောင်တဲ့တယ်မှာဟုတ်လားဆွဲဆန့်လိုက်လို့ရှိရင်2000လောက်ရှိတယ်အယောင်လေးတောက်နေတယ်နော်အမွေလေးအဲ့ဒါလေးကမြတ်စွာဘုရားဆိုရင်တော့ तू ကလက်ရရည်စပလိန်လေးလိုခွေးပြီးတော့နင်းနေတာပေါ့အဲအိန္ဒိယမှာချို့ချို့ကလမတွေဆိုရင်အဲ့ဒါကိုတစ်ခုမှအပြောက်ကလေးပျောက်တယ်နော်သူတို့ကဟုတ်လား ပြီးတော့ဒီအဝတိပုံနာကြီးမှာ နောက်ထပ်မဟာပုရိသလက္ခဏာကသူ့ရဲ့ဒီပုရိသအင်္ဂါယောက်ျားနမိတ်ဟာနော်ဆက်တန်ဆင်ပြားလို့အိမ်နဲ့ဖုံးတာလေလို့ဆိုဟုတ်လားအဲ့လိုမြတ်စွာဘုရားဖြေတဲ့အခါမှာအလူတွေကလည်းအံ့ဩကြနေတာပေါ့ပြီးတော့သူတို့ရဲ့ဆရာကြီးရဲ့အနွယ်ဟာဘာဝတိအနွယ်ဖြစ်တယ်သူတို့ရဲ့ဆရာကြီးဟာဝေဒာကျမ်းတွေကို တက်တယ်ဒီကံတုတို့ဣတုဘတို့ဟုတ်လားဣတိဟာတနော်တမိုင်းကြောင်းနေအဲ့ဒီအဲ့ဒီခါကအထက်တန်းကျတဲ့ပညာရက်တွေတက်တယ်ပေါ့ ခုသူတို့ရဲ့ဆရာကြီးဟာအလွန်မှပြည့်ရည်ပြီးတော့ညံထိုင်းတဲ့တပည့်900လို့စာသင်နေလေမြတ်စွာဘုရားအသေးစိတ်ပြောတာပေါ့ဟုတ်လားအဲ့ဒါလိုပြောပြီးတော့မှစောစောကနော်စိတ်ကနေပြီးတော့မေးတယ်ဆိုတဲ့မေးခွန်းတစ်ခုရှိသေးတယ်ဟုတ်လားမေးခွန်းနှစ်ခုကြံနေသေးတယ်ကွာမေးခွန်း၅ခုပဲပြီးသွားသေးတာဟုတ်ဟုတ်လားအဲ့ဒီနောက်ဆုံးမေးခွန်းနှစ်ခုကိုဘုန်းကဒီကနေ့ညနည်းနည်းလေးကြံတဲ့အချိန်အကျေပြောမယ်ပေါ့ဟုတ်လား နောက်ဆုံးမေးခွန်းတစ်ခုကဘာတော့ဘလို့မေးတော့မုဒ္ဒမုဒ္ဒတိပါတင်္စဘာဝတိပရိပုစ္စတိတံဂျာကရောဟိဘဂဝါကိအခဝိနယနောဣတိနော်ရသော်ဘုရားကမေးတာဘာဝတိဘာဝတိဆရာကြီးကနော်ပရိပုစ္စတိမေးလိုက်ပါလေအာမေးလိုက်တော့မုဒ္ဒဥကောင်းနဲ့တူတဲ့တရားဆိုတာပါလေမုဒ္ဒတိပါတင်္စနော်ဥကောင်းကိုပြတ်ကြအောင်ဖြတ်ချနိုင်တဲ့တရား ဥကောင်းကိုကွဲကြေသွားအောင်ဥကောင်းကိုဖြစ်စည်းပြနိုင်တဲ့တရားဆိုတာဘယ်လိုတရားမျိုးလဲ။အဲ့ဒါဘာဝတိဆရာကြီးကမေးလိုက်သေးတယ်။အဲ့ဒီအမေးကိုဘုန်းတော်ကြီးတော်မူတဲ့မြတ်စွာဘုရားဖြေကြားပေးတော်မူပါ။တံပြာကရောတိဘဂဝါနော်။တင်ခံဝိနည်းနောဣတိတပည့်တော်တို့ယတိတွေရဲ့ဂျုံမတန်တရားဖေရှားပေးတော်မူပါအမှန်ကန်ဖြေကြားခြင်းဖြင့်သူတို့တန်တမှာဖြစ်နေတဲ့တန်တရားတွေကမလုပ်ပေးရဘူးဖြေရှားဖေရှားပေးရမယ်တဲ့ ဘာလဲတော့ဥကောင်းနဲ့တူတဲ့တရားဥကောင်းကိုဖြတ်ချနိုင်တဲ့တရားအဲ့လိုမျိုးမေးတဲ့အခါမှာမြတ်စွာဘုရားဥတ္တဝါနဲ့မြက်ပြီးတော့ဖြေတယ်တဲ့အဝိဇ္ဇာမုဒ္ဒတိဇာနာဟိဝိဇ္ဇာမုဒ္ဒတိပတိနိတတ္တတတိတမာတိဟိသာနာဝိရိယနာတန်ယုတာသိပြပါပြောတော့အဝိဇ္ဇာသစ္စာလေးပါးကိုမသိမှုအဝိဇ္ဇာမုဒ္ဒတိဥကောင်းနဲ့တူသောတရားဟုဇာနာဟိတိလိနော မသိမှုအဝိဇ္ဇာတရားကိုဥကောင်းနဲ့တူတဲ့တရားလို့သိပါတဲ့ဝိဇ္ဇာမௌဒ္ဒတိပါတိနိတတ္တတတိတမာတိဟိသန္ဒဝိရိယနာတန်ယုတနော်တတ္တတတိတမာတိဟိယုံကြည်မှုတတ္တတရားအောက်မေ့မှုတတိတရားတည်ငြိမ်မှုတမာတိတရားအဲ့ဒီတရားတွေပြင်နောက်ထပ်သန္ဒဝိရိယနာတန်ယုတနော်မြင့်မြတ်တဲ့အလိုသန္ဒပြင်းထန်တဲ့ကြိုးစားအထောက်မှု အဲ့ဒီတရားတွေနဲ့တန်ယူတာနော်ဆက်ရှင်နေတဲ့ရှင်တွဲပြီးတော့ဖြစ်ပေါ်နေတဲ့ဝိဇ္ဇာဝိဇ္ဇာဆိုတော့အတိညာဏ်တည်ဗုဒ္ဓတိပတ္တိနီဥကောင်းနဲ့တူတဲ့အဝိဇ္ဇာဆိုတဲ့တရားကိုဖြတ်ချမဲ့ဖြတ်စည်းမဲ့တရားပဲလို့အဲ့လိုဖြစ်ဟုတ်လားတဖုံးတို့ဒါလေးကိုတိတိကျကျလေးအသေးစိတ်နော်အတိဘယ်ကိုဟိုတဘာဝကြကြနားလည်ဖို့ကြိုးစားရမယ်နော်ဥကောင်းနဲ့တူတဲ့တရားဆိုတာ ဘာကိုပြောတာလဲတော့အဝိဇ္ဇာဆိုတဲ့မတိမှုကိုပြောတာအဲ့ဒီအဝိဇ္ဇာဆိုတဲ့မတိမှုဥကောင်းတဲ့တူတဲ့တရားကိုဘယ်တရားကဖြတ်ချမှာတော့လို့မေးရင်ဝိဇ္ဇာဆိုတဲ့အမှန်တိမှုပညာတရားကဖြတ်ချတယ်ဒါပေမဲ့သူကြီးဖြတ်ချမှာလားဆိုတော့မဟုတ်သူတကိုယ်တည်းတကိုယ်တော်ဖြတ်ချနိုင်တာမဟုတ်ဘူးသူ့မှာအပေါင်းဖော်တွေရှိတယ်အဲ့ဒါကဘာလဲလို့ဆိုတော့တတ္တာတတိတမာတိဟိသန္ဒဝီရိယေနတန်ယုတ်တာတတ္တာတတိတမာတိသန္ဒဝရိယ ဟုတ်လားမြင့်မြတ်တဲ့ဖြစ်ခြင်းတဲ့အလိုဆန္ဒမြင့်မြတ်တဲ့ဆန္ဒနော်ငါတရားလူတရားမြတ်ကိုရခြင်းနဲ့အတိလူဉာဏ်တို့ကိုရခြင်းနဲ့ဒုက္ခငြိမ်းခြင်းနဲ့ဟုတ်လားအဲ့ဒီမြင့်မြတ်တဲ့ဆန္ဒအဲ့ဒီဆန္ဒကဥတည်ပေးထားလို့ ဟုတ်လားယုံကြည်မှုတရားတရားရှိတယ်နော်အောက်မေ့နိုင်မှုအမှတ်ရနိုင်မှုတတိရှိတယ်တည်ငြိမ်မှုတမာတိရှိတယ်နော်ဒီဟာတွေဒီဟာတွေဖြစ်အောင်အခုပြောနေတဲ့တတ္တာတို့တတိတို့တမာတိတို့ဖြစ်အောင်ကြိုးပမ်းအားထုတ်တဲ့ ဒီနေရာဖြင့်အကုသို့မဖြစ်အောင်ကုသို့ဖြစ်အောင်ကြိုးစားအထုတ်တဲ့ဝိရိယတရားရှိဟုတ်လားတတ္တာတတိတမာတိဟိသန္တဝိရိယေနတန်ယုတ်တာအဲ့ဒီ၅မျိုးနဲ့ရှင်တွဲပြီးတော့ဖြစ်ပေါ်နေတဲ့ဝိဇ္ဇာဆိုတဲ့အတိညာတရားဟာမတိမှုအဝိဇ္ဇာဆိုတဲ့ဥကောင်းကိုမလုပ်ပါတော့ဖြတ်ချပြတ်နေတယ်အဲ့တော့ဒီနေရာမှာအဝိဇ္ဇာဆိုတဲ့တရားလေးဥကောင်းဟောနော်အဲ့တော့ဘုန်းဘုန်းတို့တတ္တဝါတွေမှာအဓိကအကြဆုံးအစိတ်အပိုင်းကပါလေ ဥကောင်းနော်ဥကောင်းပြက်ပြီးဆိုရင်ဒီတတ်တော်ဟာတည်တော့တာပဲအဲ့ဒါဘာကြောင့်ဆိုတော့ရေးရတော့ငွေတကောင်မှာခေါင်းဆိုတာကိုမြင်အောင်ကြည့်လိုက်နော်ခေါင်းကိုပိုင်ပိုင်နိုင်နိုင်ဘုန်းတို့ကိုင်းနိုင်မယ်ဆိုလို့ရှိရင်ကျန်တဲ့အစိပ်ပိုင်းဟာတောက်စရာမရှိတော့ဟုတ်တယ်မဟုတ်လားအမိပိုင်းပါညာတိတ်အံ့တယ်မရှိဘူးနော်အဲ့လိုပဲဘုန်းဘုန်းတို့ဒီအကုသိုလ်တရားတွေဆင်းရဲဒုက္ခကိုဖြစ်ပေါ်စေတဲ့ဒီဘဝဟုတ်လားဒီယုံ nant ဒီသဘာဝတရားတွေကိုဖြစ်ပေါ်စေတဲ့ အကြောင်းတရားတွေထဲမှာအဝိဇ္ဇာဆိုတာအဓိကကြားတဲ့အတွက်ကြောင့်သူသည်ဘဝဒုက္ခတို့ရဲ့ခေါင်းကိုင်ဥဆောင်နော်အရေးအကြီးဆုံးဖယ်ရှားရမယ်ဥကောင်းနဲ့တူတဲ့တရားလို့နားလည်ရဟုတ်လားတတိနေမှာအဝိဇ္ဇာဆိုတာဘာတော့နော်အဝိဇ္ဇာဆိုတာဘာလဲလို့မေးရင်သစ္စာလေးပါးကိုမသိတာအဝိဇ္ဇာလို့အဲ့ဒါလို့နားလည်ရဟုတ်လားသစ္စာလေးပါးကိုမသိတာဘုန်းတို့ လေဒီစတော်ဘုရားကြီးရေးတဲ့ပြိဿမုပ္ပတ် divini ဆိုတာရှိဟုတ်လားအဲ့ဒီမှာပြိဿမုပ္ပတ်ကိုဘုံတို့ဝိဇာပစ္စယသင်္ခါရအစာရှိသဖြင့်အလုံးနှုတ်တဲ့အာယုံဆောင်ထားကြတာရှိနော်အဲ့ဒါဆိုကြီးကဘယ်လိုရေးတော့ဘောဓိယရဏရှင်ဆက်ကြာဖြင့်သစ္စာ၄ရက်၄ကျွန်းပတ်တာနဝိတုဒ္ဓိတုမရှိတတိဒွာရရှစ်ဥခလျက်မြတ်စွာဘုရားကိုရှစ်ခိုးပြီးမှသူကဒီအဝိဇ္ဇာအစရှိတဲ့သင်္ခါရတရားတွေကတဘာဝကိုသူရေးမှာဟုတ်လား အဲ့တော့ तू စပြီးတော့ရေးပုံလေးကိုနော်တည်တည်ချာချာလေးနားထောင်ကြည့်ဘောဓိယရဏရင်ဆက်ကြဖြင့်သစ္စာ၄ရက်၄ကျွန်းပတ်တာမြတ်စွာဘုရားဘောဓိယရဏသဗ္ဗယုဒဉာဏ်ကြီးပညာပူဉာဏ်ဘောဓိဉာဏ်ဟုတ်လားအဲ့ဒီဉာဏ်ကိုနော်လိုရာခီးကိုပို့မယ်ရင်လို့စက်ကြလို့သူတင်စားတယ်စက်ကြစက်ကြဆိုတာစက်ကစက်ကဆိုတာကတော့ဘေးလေပတ်စီတဲ့အရာဟုတ်လား ဘောဓိယရဏရှင်ဆက်ကြဖြင့်မြတ်စွာဘုရားဆိုလိုတာကဒီဉာဏ်လေးဉာဏ်ရင်ကြီးကိုရှိပြီးတော့ဘောဓိယရဏရင်ဆက်ကြဖြင့်တစ္ဆာ၄ရက်၄ကျွန်းပတ်တာစัจ जा မင်းကြီးကကျွန်းလေးကျွန်းကိုပတ်တယ်လို့မြတ်စွာဘုရားကလည်းပဲဘောဓိဆိုတဲ့အတိညာစัจ जा ကြီးယရဏကြီးကိုရှိပြီးတော့တစ္ဆာ၄ပါးကြီးဟူသောကျွန်းကိုပတ်ပြောကုန်လေးတင်စားကုန်လေးကောင်းတယ်နော်ဘောဓိယရဏရင်ဆက်ကြဖြင့်တစ္ဆာ၄ရက်၄ကျွန်းပတ်တာ နဝိတုတ်တိတုမရှိအာတတိဒွါရရှိဥခလေနဝိတုတ်တိဝိတုတ်တိနံအလွန်ဖြူရှင်တန်ရှင်းတဲ့အမြတ်စွာဘုရားကိုရည်ညွှန်းတယ်နဝိတုတ်တိတုမရှိအာနော်အတုမရှိအောင်မြင့်မြတ်တဲ့မြတ်စွာဘုရားနော်နဝိတုတ်တိတုမရှိအာတတိဒွါရရှိဥခလေကာယဒါရဝစီဒါရမနောဒါရဟုတ်လားကာယကံဝစီကံမနောကံနော်အဲ့ဒါနဲ့မလုပ်ဘူးနော်ရှ िख ို့မယ်ပြီးတော့ပါဆက်ကြည့် နဝိသုဒ္ဓိတုမရှိယတတိဒွါရရှိဥခလေဘဝသုံးပါးဟုံဟုံသွားသည့်ယထာတန်တရာရင်ဆက်ကြ၏ချင်းရာထုတ်ပတ်သမုတ်ပတ်ကိုအတတ်သိရန်ဏိဒံပြန်ပြီဟောစောစောကနော်ဗောဓိဉာဏ်ကိုစัจ जा ယတနာနဲ့တင်စားရနော်ယင်ကြီးနဲ့တင်စားရဟုတ်လားအခုဒီမှာဘာကိုထပ်ပြီးတော့ပြောရမလို့နော်တတိဒွါရရှိဥခလေဘဝသုံးပါးဟုံဟုံသွားသည့်ယထာတန်တရာရင်ဆက်ကြ၏ ချင်းရထုတ်ပတ်သမုတ်ပတ်ကိုအတတ်သိရင်နေတန်းပြန်ပေးဘဝတန်ရာယထာကြီးတစ်စင်းလို့တင်စားပြန်နော်ဘဝသုံးပါဟုံဟုံသွားသည့်ယထာတန်ရာရင်ဆက်ကြံချင်းရာထုတ်ပတ်သမုတ်ပတ်ဒီဘဝဒီခန္ဓာဒီတန်တရားဘလို့ဖြစ်ပေါ်နေတယ်လဲဆိုရယ်သူ့ရဲ့အထုတ်ပတ္တိသူ့ရဲ့ဖြစ်စဉ်ဒါကိုသူကလုပ်မှာတော့ရေးပြမယ်လို့ပြောတာရေးပုံလေးကိုဘုံဘုံက စကလုံးလေးတွေတလုံးချင်းစီလေးကိုအရသာခံဖို့ပြောပြတယ်။ဩရိယရဏရှင်ဆက်ကြဖြင့်တစ္ဆာလေးရလေးကျော်ပတ္တနဝိတုဒ္ဓိတုမရှိယတတိဒွါရရှိဥခလေဘဝသုံးပါးဟုံဟုံသွားသည့်ယထာတန်တရာရင်ဆက်ကြဤချင်းရထုပ်ပတ်သမုပ်ပတ်ကို အတ္တတိယံဏိဒံပြန်သိစပြောမယ်တဲ့။ဟုတ်လားအတ္တတိယံဏိဒံပြန်ပြီးအမှန်လေးချက်သဘောနဲ့ကိုဘုံဝက်ကကအဝိဇ္ဇာကိုမဟာတမမှောင်ကြီးကြတယ်အဝိဇ္ဇာအကြောင်းကိုစပြောတာနော်။ အမှန်လေးချက်သဘောနဲ့ကိုဖုံးဝက်ွယ်ပါအဝိဇ္ဇာဟုမဟာတမမှောင်ကြီးကြတဲ့အဝိဇ္ဇာကိုလူတိပဲဖွင့်တော့အမှန်လေးချက်သဘောနဲ့ကိုသစ္စာလေးပါးပြောတာနော်သစ္စာဘုမလို့လို့အမှန်အဲ့ဒီအမှန်လေးချက်သဘောနဲ့ကိုအလွတ်နဲ့နေတဲ့သဘောတဘာဝဟုတ်လားအမှန်လေးချက်သဘောနဲ့ကိုဖုံးဝက်ွယ်ကာအဝိဇ္ဇာဟုမဟာတမမှောင်ကြီးကြတဲ့သစ္စာလေးပါးကိုမသိဘူးအဝိဇ္ဇာ အမှောင်ကြီးကြံတတ္တဝါတွေရဲ့စိတ်ဟုတ်လားတော့သစ္စာလေးပါဘယ်လိုမသိတာလို့နံပါတ်1ကမှသစ္စာဒုက္ခသစ္စာနော်ဒီခန္ဓာကြီးဟာဆင်းရဲပဲလို့မသိဟုတ်လားမြဲတမ်းအကြောင်းအားလျော်ဆိုတာဒလဇက်ဖြစ်ပေါ်ဒလဇက်ပျောက်ကွယ်နေတဲ့တွေ့ကြောင့်ကောင်းမွန်တဲ့သဘောမဟုတ်ဘူးနော်ဒုက္ခဒုဆက်ဆုပ်စရာကောင်းတဲ့နော်အလွန်မှနော်ကြောက်လန့်ပေါ်ရာကောင်းတဲ့မကောင်းတဲ့သဘာဝတရားတွေပဲမသိ ။ကိုယ်ဘဝဆင်းရဲတဲ့တဘာဝတရားတွေရဲ့ဖြစ်စဉ်တစ်ခုလို့ဘုဘုံတို့မသိအဲ့ဒါပါတော့အဝိဇ္ဇာဟုတ်လား။ဟာဒီဆင်းရဲတဲ့ဒုက္ခတွေဟာဆင်းရဲကိုဆင်းရဲမှမသိတဲ့အတွက်ကြောင့်တို့ဒါတွေရဲ့ပုံမှာလိုချင်မှုရချင်မှုဖြစ်ချင်မှုတဏှာလောဘဆိုတဲ့သမှုရိယတရားတွေကြောင့်ဒါတွေဟာဒီဒုက္ခတွေဟာဖြစ်ပေါ်နေတာလို့ဒုက္ခဖြစ်ပေါ်ခြင်းရဲ့အကြောင်းတရားဒီလောဘနဲ့ပတ်သက်ပြီးတော့လည်းဒါဟာဒုက္ခကိုဖြစ်ပေါ်စေတဲ့အရာလို့အဲ့ဒါလို့မသိအဲ့ဒါပါတော့အဝိဇ္ဇာ ဘဝဟာဆင်းရဲတယ်လို့မသိဘူးလောဘဟာဒုက္ခကိုဖြစ်စေတဲ့အရာလို့မသိဘူးဟုတ်လားအဲ့ဒီလောဘနဲ့အဲ့ဒီဘဝတွေချုပ်ငိမ့်သွားမှနောက်ဒုက္ခတကယ်ချုပ်ငိမ့်မှချမ်းသာခြင်းအစစ်အမှန်ပဲဆိုတဲ့နိဗ္ဗာန်ဆိုတဲ့និရောဓသစ္စာအလွန်ချမ်းသာတဲ့သဘောကိုမသိဘူးအဲ့ဒါလည်းကတော့အဝိဇ္ဇာဟုတ်လားလောဘကုံမှချမ်းသာမှာဆိုတဲ့ဒီချမ်းသာအစစ်အမှန်ကိုမသိဟုတ်လားပြီးတော့နောက်ပြီးတော့ပါလေမက္ကသစ္စာနော်ဒီတမာဒိဋ္ဌိအမြင်မှန်ကောင်းဆောင်တဲ့ ဒီမဲခင်ရှင်ပါတရားဟာကြိုးစားအထုတ်မယ်ဆိုရင်ဒုက္ခငြိမ်းရာကိုဆက်ရောက်စေတဲ့တခုတည်းသောလမ်းကြောင်းဖြစ်တယ်ဆိုတဲ့ဒီမဲကသစ္စာနဲ့ပတ်သက်ပြီးတော့လည်းပဲမသိဒုက္ခငြိမ်းအောင်ဘယ်လိုလုပ်ရမလဲဆိုတာကိုမသိနော်ဒီဒုက္ခငြိမ်းဖို့အတွက်ဘယ်လမ်းကိုရှောက်ရမလဲဆိုတာကိုမသိဟုတ်လားအဲ့လိုမသိတာကိုဘာလို့ခေါ်တော့အဝိဇ္ဇာဒါဆိုလို့ကြီးကဘယ်လိုရေးတော့အမှန်လေးချက်သဘောနဲ့ကိုပုံဝက်ွယ်ကအဝိဇ္ဇာဟုမဟာတမပေါင်းကြီးကြလျင် အမှောင်ကျနေတယ်တဲ့။ဘောဟာဆင်းရဲတယ်လို့မသိဘူး။လောဘဟာဆင်းရဲဖြစ်ကြောင်းလို့မသိဘူး။လောဘချုပ်မှတကယ်ချမ်းသာအစစ်ကိုရမှလို့မသိဘူး။လောဘချုပ်ဖို့အတွက်ဘယ်လိုလုပ်ရမလဲဆိုတဲ့နည်းလမ်းကိုလည်းမသိ။အဲ့လိုမသိတဲ့အခါမှာဘာဖြစ်တော့အမှန်လေးချက်သဘောနဲ့ကိုဘဝကွယ်ကအဝိဇ္ဇာကိုမဟာတမမှောင်ကြီးကြတယ်ဘဝမြုံတိုက်ရှင်းရှင်းအိုက်တာအမိုက်မီးစာဤခန္ဓာကိုတွေ့တာသမှု အကြောင်းပြု၍ အကုသလဓမ္မညေစုအပြစ်မျိုးကိုကြိုးကြိုးပမ်းပမ်းနေ့စဉ်ထမ်းသည့်ပေလံဗီဇအပုံညာနဲ့ဟောအဝိဇ္ဇာပြည့်စရာသင်္ခါရဆိုတာလေးကိုအဲ့လိုလေးရေးပြရနော်သင်္ခါရပြုလုပ်တာနော်ဘဝကိုကောင်းတယ်ထင်ပြီးတော့လိုချင်တဲ့စိတ်နဲ့ဘုန်းတို့လောက်ကြတယ်အလောက်ကအုပ်မျိုးရှိတယ်ပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရအာနင်္စာပြီးသင်္ခါရဟုတ်လားအကုသိုလ်တရားတွေနဲ့ဘုန်းဘုန်းတို့လောက်ကြတာရှိတယ်ကုသိုလ်တရားတွေနဲ့လောက်ကြတာရှိတယ် ဇန်တရားတွေနဲ့ဘုန်းဘုန်းတို့ဘဝကိုရှာဖွေကြတာတွေရှိတယ်ဟုတ်လားအဲ့ဒါကိုသူကအပုပ်ညာပြီးသင်္ခါရဘလို့ရေးပြဘဝမြုံတိုက်ရှိန်ရှိန်အိုက်တာဘဝဆိုတဲ့အတိုက်အမြုံနော်အိုက်ဆက်ဆက်နဲ့နေရထိုင်ရတာမကောင်းတဲ့အနေအထားလေးနဲ့တင်စားတာနော်ဘဝမြုံတိုက်ရှိန်ရှိန်အိုက်တာအမိုက်မီးစာဤခန္ဓာကိုတွေ့တာတမှုအကြောင်းပြု၍ဘဝကိုတွေ့တာကိုအကြောင်းပြုပြီးတော့အကုတလဓမ္မညစ်ဆိုးအပြစ်မျိုးကိုကြိုးကြိုးပမ်းပမ်းနေစဉ်ထမ်းသည် ပယ်လန်းဗီဇအပုံညနဲ့ပယ်လန်းဗီဇဗီဇဆိုတာကတော့မျိုးစေ့နော်အပယ်လေးပါးလေးကိုတော့အပင်ကိုပေါက်စေတတ်တဲ့မျိုးစေ့ပယ်လန်းဗီဇတလုံးချင်းမှာရှင်းပြစရာကောင်းတဲ့အဓိပ္ပာယ်ကြီးအများကြီးပါတယ်နော်ဘဝမြုံတိုက်ရှင်ရှင်အိုက်တာအမိုက်မီးစာဤခန္ဓာကိုတွေ့တာသမှုအကြောင်းပြု၍အကုသလဓမ္မညေဆုအပြစ်မျိုးကိုကြိုးကြိုးပန်းပန်းနေ့စဉ်ထမ်းသည်ပယ်လန်းဗီဇအပုံညနဲ့အကုသို့မှုကိုပြုရတယ်ဆိုတာ လောလောဆယ်အခြေအနေလေးနော်ကောက်ကောက်မုံမုံလေးဖြစ်ဖို့ပို့ပြီးတော့ကောင်းတဲ့ကောင်းမကောင်းမယ်ထင်လို့ပဲလောက်ကြတယ်ပဲဟုတ်လားဟုတ်လားကောင်းမယ်ထင်လို့ပဲလောက်ချလိုက်တာပဲလေနော်ကောင်းမယ်ထင်လို့လောက်လိုက်တာပဲဟုတ်လားဘဝမြုံတိုင်းရှင်ရှင်အိဒါအမိုက်မိစာဤခန္ဓာကိုတွေ့တာသမှုအကြောင်းပြု၍အကုသလဓမ္မကျင့်စုအပြည့်မျိုးကိုကြိုးကြိုးပမ်းပမ်းနေစဉ်ထမ်းသည်ပယ်လန်းပိစာအပုံညံ့ဘဝနောင်ခတန်တရားနဲ့လူရနဉ္ဉံစီးစိမ်သွန်းကိုချမ်းသာအတိအထင်ကြီးလျက် ဂတိနောင်ကိုကောင်းစေလို၍ကုသိုလ်အယုအမျိုးမျိုးကိုကြိုးကြိုးစားစားပြုတုံညာက10ပါးပုံညာအကုသိုလ်ပြုတာလည်းမလို့ပြုနေကြတာတော့အများစုပါသာသနာ့ဘကာလမှာကုသိုလ်ပြုပြီဆိုဘလို့စိတ်နဲ့ပဲပြုကြမှာတော့ဘဝကိုကောင်းတဲ့ကောင်းဖို့အတွက်ပဲနော်ရှာဖွေရေးအနေနဲ့ပဲလုပ်ကြတယ်နော်တဏှာလောဘဥရှိပြီးတော့ပဲလုပ်ကြတယ်ဟုတ်လား အဲ့လိုမျိုးဘုံဘုံတို့ဘဝရဲ့ပုံမှာကောင်းမဲ့တင်ပြီးတော့ကောင်းတဲ့နီးနဲ့ရှားတယ်မကောင်းတဲ့နီးနဲ့ရှားတယ်ဘဝကိုရှားကြတယ်ဟုတ်လားအာနိဇဆိုတဲ့ဒီဇန်တရားနဲ့ပတ်သက်ပြီးတော့ဆိုရအကျေရေးမပြဘူးဟုတ်လားအဲ့ဒါလို့သင်္ခါရတရားတွေကိုပြုကြတယ်ဆိုတာလေးကိုအဝိဇ္ဇာရှင်းပြပြဆိုရရေးတာဘဝကိုမကောင်းမှန်းမသိလို့ဘဝကိုရခြင်းနဲ့စိတ်နဲ့ပဲဘဝထဲမှာဖြစ်ခြင်းနဲ့စိတ်နဲ့ပဲကောင်းတာမကောင်းတာတွေလောက်ကြတယ်အဲ့ဒီလိုနီးနဲ့ပန်တရားဟာရှည်ခဲ့တာ ဒါကြောင့်ဘဝတန်တရားရဲ့ဥကောင်းတရားဟာဘာလဲလို့မေးရင်အဝိဇ္ဇာတရားဘဝမြုံတိုက်ရှိန်ရှိန်အိုက်တာအမှိုက်မိစာဤခန္ဓာကိုတွေ့တာသမှုအကြောင်းပြု၍အကုသလဓမ္မကျေဆိုအပြစ်မျိုးကိုကြိုးကြိုးပမ်းပမ်းနေစဉ်ထမ်းသည်ပယ်လန်းဗီဇအပုံညနေဘဝတောင်ခတန်တရားနဲ့လူရွာနဉ္ဉံစီစဉ်သွမ်းကိုချမ်းသာအတိအထင်ကြီးလျက်ဂတိနောင်ကိုကောင်းစီလို၍ကုသိုလ်ယုမျိုးမျိုးကိုကြိုးကြိုးစားစားပြုတုံညာကဆေပါပုံညအာနင်စဟု ဝနှီးရဲ့ပွားတုံလျင်းသည်ဝုခင်းဝွနယ်ရှိတည်းဒုက္ခတွေကအဲ့လိုနည်းနဲ့ရှည်လျားနေတာလို့ပြောတာနော်စာကအဆုံးပိုင်းဖြတ်ပြီးတော့ဆိုဆိုမရဘူးစာပြန်ဆိုမှရဟုတ်လားတော့ထပ်ပြီးတော့နားထောင်တော့နော်အဲ့တော့ဒါဘာပြောနေတာလို့ဘုမလို့ရဲ့ဘဝနော်ဒီဒုက္ခတွေဆင်ဆက်မပြတ်ဖြစ်ပေါ်ဖြစ်ပေါ်နေတယ်ဆိုတာအဓိကအကြောင်းနော်ခေါင်းဆောင်ကြီးကဘာလဲလို့မေးရင်အဝိဇ္ဇာတရား ဒါကြောင့်အဝိဇ္ဇာကိုဘာနဲ့တူလဲလို့ပြောတာတော့ဥကောင်းနဲ့တူတယ်လို့ပြောတာဟုတ်လားအဲ့ဒီဥကောင်းနဲ့တူတဲ့တရားကိုဘုန်းဘုန်းတို့ဖြတ်ချမှုမပြုတ်နိုင်မချင်းဒီဒုက္ခဆက်မလုပ်နိုင်တော့လဲပတ်နော်ဒီခကြီးကဘုန်းဘုန်းတို့မလုပ်နိုင်တော့ပွားနေရတာပဲနော်ရက်ချင်လို့လည်းရက်လို့မရဟုတ်လားရက်ချင်တဲ့စိတ်လည်းသိမရှိပါဘူးမကောင်းမှမှမသိတာဘလို့ရက်ချင်မှာတော့နော်ရက်ချင်ဖို့ရက်ချင်တဲ့စိတ်ရှိဖို့မပြောနဲ့ပွားနေတယ်ဆိုတာတော့သိဖို့သိပြီးတော့ မလွယ်ကိုကကိုတော့ရက်နေတယ်လို့ပဲထင်တယ်ဟုတ်လားရက်နေတယ်လို့ထင်တယ်နော်ဘဝကိုဘယ်လိုထင်နေတာလဲဒီတိုင်းဒီတိုင်းလေးပဲလို့ထင်နေတာပဲမဟုတ်လားဘဝခီးကိုသွားနေတယ်ဆိုတာကိုသိဖို့အလွန်မှနည်းနည်းပါလေတကယ်ကဟုတ်လားအဲ့လိုဆိုလို့ရှိရင်ဒီဥကောင်းနဲ့တူတဲ့အဝိဇ္ဇာဆိုတဲ့တရားကိုဘုန်းဘုန်းတို့အဘယ်တရားနဲ့ဖြတ်ချမလို့ဝိဇ္ဇာဆိုတဲ့အသိဉာဏ်နဲ့ဖြတ်ချရမယ်ပေါ့ဒါအဲ့ဒီဝိဇ္ဇာဆိုတဲ့အသိဉာဏ်သူကြီးတက်တက်နော်ဆွမ်းအားရှိတာမဟုတ်ဘူး သူ့မှာအချံရံတွေရှိဖို့လိုအပ်တယ်ဟုတ်တယ်မဟုတ်လားတနည်းအားဖြင့်သူဖြစ်ပေါ်လာဖို့အတွက်သူ့ရဲ့ရှေ့ပြေးအရင်ဖြစ်ပေါ်နှင့်ရမယ်တရားတွေလည်းရှိနေတယ်ဒီလိုလည်းပဲဘုံဘုံတို့နားလည်ရတယ်ပေါ့အဲ့ဒါမြတ်စွာဘုရားဘယ်လိုဖြစ်ပြတော့တတ္တာတတိတမာတိဟိသန္တာဝိရိယနာတန်ယုတာဟုတ်တော့ဒါလေးကိုမမေ့နဲ့နော်တတ္တာတတိတမာတိဟိသန္တာဝိရိယနာတန်ယုတာသူတော်ကောင်းတရား၅မျိုး အဲ့ဒီ၅မျိုးနဲ့ရှင်သွဲပြီးတော့ဖြစ်ပေါ်နေတဲ့ဝိဇ္ဇာဆိုတဲ့ပညာကအဝိဇ္ဇာဆိုတဲ့ခေါင်းကိုဖြတ်ချအဲ့ဒီမှာဒုက္ခဆက်ကြီးဟာရက်သွားတယ်ပေါ့နော်အဲ့လိုဆိုလို့ရှိရင်ဘုန်းဘုန်းတို့တတတတိတမာရိဟိသန္တဝိရိယေနဆိုတဲ့ဒီတရား၅လုံးရဲ့တဘာဝလေးကိုနားလည်ရတယ်ဘယ်သူအရင်စမလို့ဆိုရင်သန္တကိုအရင်စမယ်လို့နားလည်ကြည့်တဲ့ဟုတ်လားသန္တဘုန်းတို့ဖြစ်ချင်တယ်ဒုက္ခငြိမ်းချင်တယ်အတိတုဉာဏ်တို့ကိုရချင်တယ် ဘုန်းတို့ရဲ့လိုလားတောင့်တမှုဟာဘယ်ဘက်ကိုဥတည်နေသလဲအဲ့ဒီဥတည်တဲ့အတိုင်းပဲဘုန်းတို့သွားနေမှာနော်ပစ္စည်းဥစ္စာရခြင်းနဲ့ဆန္ဒရှိနေပစ္စည်းဥစ္စာရရကြောင်းအလုပ်ကိုပဲလုပ်မှာပေါ့ဟုတ်လားဒါမှမဟုတ်ထင်ရှားမှုကြော်ကြားမှုဂုံပကာသနာတစ်ခုကိုတန်ဖိုးရှိတယ်ထင်ပြီးအဲ့ဒါကိုရှာမယ်ဆိုရင်လည်းအဲ့ဒါရဖို့အတွက်ဘုန်းတို့လုပ်ကြမှာပေါ့ကိုဘာလုပ်နေသလဲဆိုတာကိုဘလို့နေနေသလဲဆိုတာကိုဘာကိုရခြင်းတဲ့စိတ်နဲ့ နော်ဘယ်ဘက်ကိုဥတီနေတယ်လဲဆိုတာပုံမှာအဓိကမှာဖြစ်နေတော့မူတီးနေလေအဲ့တော့ဘုန်းတို့ရဲ့ဆန္ဒတွေဟာရှင်းဥစွာမလုပ်နိုင်ဖို့လိုတော့နော်မြင့်မြတ်တာကိုတောင့်တတယ်နော်ဖြစ်ချင်တဲ့အနေအထားတစ်ခုပြင်းပြထန်တယ်မလုပ်အောင်တော့ရှိရဟိုတလောကဘုန်းတို့ပြောတယ်လေ80ပါတရား၄ပါနော်80ပါဒ80ဆိုတာကတော့ပီစီကြောင်းပါဒဆိုတာအခြေခံဘုန်းတို့ကောင်းမြတ်တာတွေကိုယ့်ရဲ့နော်ဖြစ်ချင်တာ ပြီးစီးသွားဖို့အောင်မြင်သွားဖို့ဆိုလို့ရှိရင်အခြေခံပြီးစီးကြောင်းတရားကြီး၄မျိုးရှိရတယ်အဲ့ဒါပါလေနော်သန္တာရဲ့ဝိရိယရဲ့စိတ်ရဲ့ဝိမတဆိုတော့ပညာရဲ့ဟုတ်လားဘယ်သူကောင်းဆောင်လဲအဲ့ဒီမှာသန္တာအရင်လာနော်ပြင်းထန်တဲ့သန္တာရှိရတယ်ပြီးရင်သန္တာရှိနေုံနဲ့မရဘူးမလုပ်မလို့ကြိုးစားရမယ်နော်စိတ်ပါလက်ပါလုပ်ရမယ်ဘလို့လုံးမရနိုင်မယ်ဆိုတဲ့အခြေခံမှန်မှန်ကန်ကန်နိလန်းကိုလည်းသိရတယ်ဒီတရားတွေရှိမှဘုန်းဘုန်းတို့ အောင်မြင်နိုင်တယ်ပြီးကြီးနိုင်တယ်ဘယ်လို့ပဲဖြစ်ဖြစ်ပေါ့နော်ဒါကြောင့်မလို့ဆန္ဒအရင်ရှိရတယ်ဟုတ်လားဆန္ဒလေးလမ်းကြောင်းတည့်ပြီးတော့အကောင်းနေပြီရှင်ဘာလာမလို့နောက်ထပ်တရားတရားယုံကြည်ရမယ်ငါလုံနိုင်မယ်နော်ငါအခုလုံမဲ့အလုပ်ကလည်းပဲငါလူကျင်တဲ့အရာကိုရစီမဲ့အလုပ်ဒီမဲ့ခင်ရှင်းပါဆိုတဲ့အလုပ်ဒီဒီတတိပဋ္ဌာန်ဆိုတဲ့အလုပ်ဒီငါမျောမှန်းထားတဲ့ဒုက္ခငြိမ်းဖို့စစ်မှန်တဲ့ချမ်းသာကိုရဖို့အတွက်ဒါတကယ်ကိုပဲအဲ့ဒီကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေမဲ့အလုပ်လို့ ဒီအလုပ်ရဲ့ပုံမှာမလုပ်မလို့ယုံကြည်ရမယ်ဟုတ်လားပြီးတော့ကိုယ့်ရဲ့အစွမ်းတတ္တိကိုလည်းမလုပ်ဖို့လို့တော့ယုံကြည်ရမယ်ငါလုံနိုင်ပြီလုံမယ်ဟုတ်လားအဲ့ဒီယုံကြည်မှုတရားတရားရှိလာပြီဆိုရင်လက်တွေ့မလုပ်အောင်လို့တတိထားရတော့ပဲတတိထားပါဘုန်းတို့အမှန်ကန်သိတဲ့ပညာဆိုတာရမှာကိုအဲ့ဒီပညာဆိုတာမရသေးခင်မှာသူ့ရှိရပါလာအောင်မလို့တမာတိဟုတ်တယ်မဟုတ်လားတမာတိနော်တတိရှိလာရင် တတိတွေများလာရင်တမာတိရှိလာတယ်ဟုတ်လားအဲ့ဒီတတိတွေတမာတိတွေဘုံတို့ဖြစ်ပေါ်ပြီးတော့မှပညာဆိုတာဖြစ်မှာနော်အဲ့ဒီမှာဘုံဘုံတို့ဒီတမာတိဖြစ်ဖို့ဒီပညာဖြစ်ဖို့အတွက်ဘယ်ရာရဲ့တွန်းအားနဲ့ဘုံတို့သွားကြမတော့ဆိုရင်ဝရိယရဲ့တွန်းအားနဲ့သွားရမယ်သူတို့ကနော်မင်းတော့မပါတော့နဲ့နေတော့လို့ခွဲထားလို့မရဘူးနော်ဆန္ဒလေးကဥရှိခဲ့ရကောင်းတာလေးဖြစ်ချင်တာရချင်တာရှိခဲ့ရဟုတ်လား ပြီးရင်မလုပ်ရမလို့ယုံကြည်ရမယ်ကိုလုပ်နေတဲ့အလုပ်ရဲ့နော်ကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေနိုင်တဲ့တကယ်အမှန်တရားကြီးကိုဘုန်းဘုရားမလုပ်ရမလို့ယုံကြည်ရမယ်ဒါကိုဘုန်းဘုရားကြည်ကြည်ပြင်းပြပြောရင်မြတ်စွာဘုရားကိုယုံကြည်ရမယ်မြတ်စွာဘုရားရဲ့ဆွမ်းရည်တတ္တိသူတော်ကောင်းတွေရဲ့ဆွမ်းရည်တတ္တိအရိယာတန်ခါတို့ရဲ့ဆွမ်းရည်တတ္တိဒါတွေကိုမလုပ်ရမလို့ယုံကြည်ရမယ်ကိုစိတ်ရှိတဲ့နာဟုတ်လားငါကောင်းတဲ့အလုပ်ကိုလုပ်ရင်ကောင်းတာဖြစ်မယ်မကောင်းတဲ့အလုပ်ကိုလုပ်ရင်မကောင်းတဲ့စိတ်စေနာထားရင်ငါမကောင်းတာဖြစ်မယ်ဒါကိုလည်းမလုပ်ရမလို့ယုံကြည်ရမယ် စောစောပြောတာဗာပဲတဲ့ပါသွားဆိုသူတော်ကောင်းတရားရဲ့ပုံမှာဘာလို့မလို့ယုံကြည်ရမယ်အဲ့ဒီယုံကြည်မှုနဲ့ဘုန်းဘုန်းတို့ဘာလို့မလို့စူးစမ်းရမယ်ဘာဖြစ်အောင်စူးစမ်းရမှာလို့လို့မေးရင်တတိဖြစ်အောင်စူးစမ်းရမယ်တတိဖြစ်အောင်စူးစမ်းမှတမာတိဆိုတာဖြစ်လာတယ်အဲ့ဒီကျတော့၅မျိုးစုံသွားတော့ဘာဖြစ်လာမလို့ပညာဖြစ်လာမယ်နော်တတ္တာတတိတမာတိဟိသန္တာဝိရိယနာတန်ယုတ္တဟုတ်လားပထမပါလာမလို့သန္တာ ပြင်းထန်တဲ့ဆန္ဒမုံမြတ်တဲ့ဆန္ဒရှိရမယ်နော်ပြီးရင်ပါတော့ယုံကြည်မှုတရားတရားယုံကြည်ပြီးဆိုရင်ဘာလုပ်ရမလဲစူးစမ်းရတော့မယ်ဝိရိယနဲ့စူးစမ်းရမယ်ဘာဖြစ်အောင်စူးစမ်းရမှာလို့တတိဖြစ်အောင်စူးစမ်းရမယ်တတိဖြစ်အောင်စူးစမ်းရမယ်ဒါကြောင့်အချိန်တိုင်းတတိကလေးဥက္ကဏမှာထားနိုင်ဘုံဘုံတို့အားဆိုင်ရဘာဖြစ်နေတာတော့ဘလို့လေးဖြစ်နေတာတော့အမှန်ကန်သိနေဟုတ်လားအဲ့ဒီအမှန်ကန်သိနေတဲ့သဘောလေးကိုမခုံလို့တတိဖြစ်အောင်ဘုံဘုံတို့စူးစမ်းနေတယ်ပေါ့အဲ့ဒီသိမှုများလာပြီ နော်ဆင်ဆက်မပြတ်တိတဲ့ဟာလေးတွေစိတ်စိတ်လာတယ်အချိန်ကာလကြာကြာလေးတိတိတိတိလာတယ်ဆိုရင်ဘာဖြစ်လာမလို့တည်ငြိမ်လာတယ်တမာတိဖြစ်လာတယ်တည်ငြိမ်မှုတမာတိရှိလာရင်တိတင်တိလိုက်တာကိုသူ့အတိုင်းတာနဲ့သူမလုပ်လာဘူးတော့တိလာလိုက်တယ်ပေါ့နော်အဲ့ဒီတိမှုဒီတိရင်တိတဲ့လောက်တစ်ဖက်ကမတိမှုဆိုတာကိုဖေရှားမယ်ဟိုမဲညာပုံညာအဆင့်ထိတိမှုကြီးကမြင့်သွားမယ်ဆိုရင်တော့ဒီအဝိဇ္ဇာကိုသူ့အရှင်းနဲ့သူသူအမြင့်ပြတ်မလုပ်မှာတော့တတ်မှာပေါ့နော် အဲ့ဒီမညံဘုံညံအဆင့်ထိအတိရမမြင်မာသေးဘူးဆိုရင်လည်းပဲသူလည်းပဲသူသိရင်သိသလောက်ကလေးဟိုဘက်ကမသိမှုတော့မလုပ်နိုင်တာရောဖဲနိုင်တာပဲသူကြောင့်မဆိုဝါ90မီလုံးလေးရလဲဝါ90မီလုံးလေးနဲ့တန်သလောက်တော့အမှောင်ကိုဖဲမှာပဲဝက်တထောင်ဆိုရင်လည်းတထောင်နဲ့တန်သလောက်လင်းထိန်သွားမှာပဲဟုတ်တယ်မဟုတ်လားအတကူဘလောက်လင်းမလဲဆိုတာကအမှောင်ကိုဘလောက်ဖယ်ရှားပြစ်မလဲဆိုတာဆိုဖဲဖဲအမှောင်ကိုဘလောက်ဖယ်ရှားမလဲဆိုတာရဲ့အဖြေပေါ့ဟုတ်လား တော့ဘုန်းတို့ဘယ်လောက်ထိမြင်နိုင်မလဲဆိုတာကဘယ်လောက်လင်းမလဲဆိုတာပေါ်မှာပဲမူတည်မှာနော်တခါလေးမိန်ပြပြလေးပဲလင်းနေတယ်နော်တိတ်ပြီးတော့မသေးခွဲဘူးပေါ့လူတို့တော့တိတယ်ဒါပစုပဲဝါလို့ဟောမတိမြင်တော့လည်းမြင်တယ်ပေါ့နော်ဘာမှမမြင်တာနဲ့ဆိုင်တော့တော်တော်လေးမြင်တယ်ပေါ့တိတ်လို့ပြုတ်လို့ရသွားပြီအန်ဒီကြီးတော့အရင်မရှိတော့ဘူးဒါပေမဲ့ပစုပဲဝါဆိုတာတော့မကွဲပြန်မြင်မှုမှာအဆင့်ဆင့်ရှိတယ်နော်မြင်မှုအဆင့်ဆင့်ကွဲသွားတယ်ဆိုတော့ဘာကြောင့်လဲဒီရှုတော့ကကြည့်မယ်ဆိုရင် အလင်းအနှိမ့်အမြင့်အလင်းအကြီးအသေးအလင်းအားအနှဲအများပေါ်မှာမူတည်ပြီးတော့မြင်တာဟိုးလို့ဘယ်လောက်ထိမြင်သွားမလဲဆိုတာကိုပြသွားမယ်ပေါ့ဟုတ်လားဒါကြောင့်မလို့ဒီအဝိဇ္ဇာဆိုတဲ့ဥကောင်းကိုဖယ်ရှားဖို့အတွက်တစ်ဖက်ကဝိဇ္ဇာဆိုတဲ့ဥကောင်းကိုဖျက်ချတတ်တဲ့တရားတွေအားကောင်းဖို့လိုမယ်ပေါ့အဲ့ဒီဝိဇ္ဇာအားကောင်းရင်သူ့ရဲ့အပေါင်းပါတွေကိုဘုန်းတို့မလုပ်အောင်လို့မြင့်တင်ရမယ်နော်ဆန္ဒတွေယုံကြည်မှုတွေနော်တတိရှိအောင်ကြိုးစားအထောက်မှုတွေဒါရှိလာရင်တမာတိဖြစ်လာတယ် ဟုတ်လားတော်တော်ကောင်းတယ်နော်ဒီဥစ္စာကြီးဟုတ်လားအဲ့ဒီ၅မျိုးနဲ့အောင်းနေတဲ့ပညာတရားဝိဇ္ဇာတရားကမတိမှုအဝိဇ္ဇာဆိုတဲ့ခေါင်းကိုမလုပ်ပြင်မလို့ဖြတ်ချပြစ်မယ်လို့အဲ့ဒါလိုမြတ်စွာဘုရားဖြစ်ဒါနှုတ်တော်ကနေပြီးတော့ထုတ်ပြီးတော့ပြောလိုက်တာပေါ့တော့အကုန်လုံးလည်းအံ့ဩကြတယ်ပေါ့အဲအဲ့ဒါပြီးတဲ့အခါကျတော့မှသူတို့ကမြတ်စွာဘုရားကိုရှ िख ိုးကြောကြောကြတယ်ပေါ့ဒါမြတ်စွာဘုရားအစ်စ်ပဲဟုတ်လားအဇိတလူလင်ခေါင်းဆောင်တဲ့တပည့်ပေါင်းများစွာ မြတ်စွာဘုရားကိုကြောကြတယ်ဒီမှာမြတ်စွာဘုရားကိုကြောတော့မြတ်စွာဘုရားသူတို့ဘလို့ချမ်းသာပါစေလို့မေတ္တာသဘောနဲ့တုံ့ပြန်ပြီးတော့ဆုပေးတဲ့သဘောအနေနဲ့ဒီမှာပြောတာကိုလည်းထူးထူးခြားခြားတွေ့ရတယ်အဲ့ဒါလိုမျိုးမြတ်စွာဘုရားအမိန့်ရှိပြီးတော့သင်တို့ရဲ့စိတ်ထဲမှာဘာသိချင်တယ်လဲအဲ့ဒီသိချင်တာတွေအကုန်လုံးငါ့ကိုအမေခွင့်ပြုတယ်မြတ်စွာဘုရားအဲ့ဒီမှာလည်းပဲဘုံဘုံတို့ပါဠိဆိုရေးသုံးသပ်ပြတာရှိမင်းတို့သိချင်တာမေးမေးချင်တာမေးဆိုရင် မေးချင်တာမေးလို့ဖိတ်မှန်တကပြုတ်နိုင်တာလောကမှာဘုရားတစ်ပါးလို့ရှိတယ်တဲ့ရှင်သာရိပုတ္တရာတော့မင်းတို့မေးချင်တာမေးလို့ပြောနိုင်ဘူးမင်းတို့မေးပါငါသိရင်လည်းပြောတာပေါ့ဒီသဘောလောက်ပဲအောက်ဆိုမေးခွန်းတိုင်းကိုအကုန်လုံးပြေလဲအောင်လုပ်နိုင်တဲ့အစွမ်းကအဲ့ဆိုဘုရားမှာတန်လည်းရှိတာဟုတ်လားမကြောက်မရွံ့အလုံးကိုတိတဲ့အတွက်ကြောင့်ဖိတ်မှန်တကပြုတ်နိုင်တယ်ကြိုက်တာမေးဟုတ်လားကုလမြတ်စွာဘုရားအဲ့လိုမျိုးဖိတ်မှန်တကပြုတ်တော့မှအဲ့ဒါအဲ့ဒီတပည့်ကြီးတွေနော်ကြီးစင်ငယ်လိုက်သဘောမျိုးပါမေးကြတာ သူတို့မေးတဲ့မေးခွန်းတွေကအလုံးမနဲ့နေတဲ့တွေ့ကြမြတ်စွာဘုရားဖြေတဲ့အဖြေတွေကလည်းအလုံးမနဲ့နေတယ်တာမန်ဘုံဘုံတို့စန္ဒတာမန်အတိတာမန်ညာလောက်နဲ့ဒါကိုနှစ်ချိုင်နိုင်ဖို့သဘောပေါက်နိုင်ဖို့နားလည်နိုင်ဖို့အလွန်ခက်ခဲတဲ့အကြောင်းအရာတွေလို့ဘုံဘုံတို့ထင်ပါတယ်နော်။ဘာလို့သူတို့ကဘာတွေမေးကြတာလဲဆိုတော့သူတို့ကတရားရရင်တဲ့ပုံကိုယ်တွေဆိုတော့တရားနဲ့ပတ်သက်တာမေးတာပေါ့။နော်ဒီစိတ်ဓာတ်ရဲ့အည်အသွေးပိုင်းဆိုင်ရာမြင်မာလာဖို့အတွက်ပဲသူတို့မေးကြတယ်။ရုပ်ပိုင်းဆိုင်ရာပြည့်စုံခြင်းလို့ မေးတာမျိုးမဟုတ်ဟုတ်လားစိတ်ပိုင်းဆိုင်ရာအည်သွေးမြင့်ပြီးတော့နောက်ဆုံးဒုက္ခကလွတ်မြောက်သွားခြင်းလို့သူတို့လိုချင်တာကြီးကအလွန်အဆင့်မြင့်တဲ့အတွက်ကြောင့်သူတို့မေးခွန်းနေရလည်းပဲအလွန်အဆင့်မြင့်နေလိမ့်မယ်။သူတို့ကိုယ်တိုင်လည်းပဲဒုက္ခဒုက္ခအရာတမထတရားတွေကိုကျင့်ကြံကြိုးကိုအထုတ်နေတဲ့ပုံကိုယ်တွေဖြစ်တဲ့အတွက်ကြောင့်အဲ့ဒါတွေကိုအခြေခံပြီးတော့မေးတဲ့မေးခွန်းတွေလည်းအဲ့ဒီမှာပါပါ။တဘုံကဒီသုတ်တန်ကြီးကိုဟိုပိုင်းပိုင်းတိုင်းတိုင်းဟောဟောတဲ့လိမ့်မယ်လို့ကိုယ့်ကိုယ်ကိုမယုံကြည်ဘူးဟုတ်လား။ ဒါပေမဲ့ဒီဘုန်းတို့အင်ဝါခက်ကရှင်မသီလဝန္တရေးထားမြန်မာစာမှာရှေးကြဆုံးဆိုပြီးတော့မှတ်တမ်းတင်ကြပါရယနာဝုထုဆိုတာရှိတယ်အဲ့ဒါဘုန်းဘုန်းငငယ်တုန်းကဘလို့လုတ်ပြီးတော့စာအုပ်ကောင်းလေးတွေကကုသီချောက်လာလဲတော့မသိဘူး။ကိုယ်ကလည်းထိုးထားတာတခါတော့ဟုတ်ပဲ။ဟိုဘက်ဒီဘက်အပေါက်ကလေးတွေတောင်ရှိပါရယနာဝုထုအဲ့ဒီစာအုပ်ကိုဝေဒရိယာကြီးရှာခိုင်းရအောင်။အဲ့ဒါအဲ သူဘာတွေရေးထားတယ်လဲဘလို့ရေးထားတယ်လဲငယ်တော့တော့ဝတ္ထုဇလန်းကြောင်းတွေအများကြီးအခြေခံပြီးရေးထားတယ်လို့စိတ်ထဲမှာမှတ်သားဖို့ပေါ့နော်ပြီးတော့အဓိကဒီခက်လူတွေနားလည်အောင်ပြောဖို့ဆိုလို့ရှိရင်ဒီပါဠိစတော်ရေးဟောတာကအကုန်လုံးအများကြီးအမိပြဖို့လိုမယ်လို့ထင်ပါတယ်ဟုတ်လားအဲ့လိုလေးလေ့လာပြီးတော့ကြည့်ရှုပြီးတော့ကိုယ်လည်းကိုနားလည်တယ်လို့လေးပြန်ပြောကြည့်မယ်ဆိုတဲ့သဘောနဲ့ပြောပြတယ်နော်အကျဉ်းမြင့်မြန်မာပြန်လေးတွေဖတ်ကြည့်တယ်နေတရားလေးတွေဖတ်ကြည့်တယ်ဆိုတော့ တာမန်လူတွေစိတ်ဝင်စားဖို့မလိုတဲ့အကြောင်းအရာတွေပဲလို့အဲ့ဒါလို့စိတ်ထဲရတော့နားလည်လိုက်တယ်နော်တာမန်လူတွေနားလည်ဖို့မလွယ်တဲ့နားလည်ဖို့မလွယ်ဘူးဆိုတာတဲ့နားလည်ခြင်းစိတ်ကိုသိမ့်မရှိမဲ့နည်းနည်းအလှမ်းဝေးတဲ့အရာတွေလို့ဘုံဘုံထင်တယ်ပေါ့နော်တုတ်တန်ရဲ့နာမည်ကိုစပါတဲ့တော့ပါရယနနော်ပါရအယနပါရဆိုတာတော့ဟိုဘက်ကန်းဒုက္ခဒီဟူသောဒီဘက်ကန်းရဲ့အခြားတစ်ဖက်ဟုတ်လားဟိုဘက်ကန်းနဲ့ဒီဘက်ကန်းဆိုရင်ကြားမှာဘာတွေရှိမလို့ ရေရှိမယ်ပေါ့နော်အဲ့ဒီရေကဘာတော့အာတဝရေတွေဖြစ်မယ်ကိလေသာရေတွေဖြစ်မယ်ဩကရေပြင်းဉာဏ်ကြီးဖြစ်မယ်အဲ့ဒါကိုကြော်ဖြတ်နိုင်ရင်ဟိုဘက်ကရောက်တယ်ပေါ့နော်ဒါအဲ့ဒီဩဃာတွေကိလေသာတရားတွေကြော်ဖြတ်ဖို့အတွက် ပေးထားတဲ့နီလန်းနီလန်းဆိုရင်လည်းပဲပို့ပြီးတော့ရှင်းရှင်းလင်းလင်းသဘောပေါက်တယ်ပေါ့နော်ခြေတော်လေးနဲ့ရှောက်ပြီးတော့သွားတယ်ကလမ်းလေးလို့ဥပမာပေးလိုက်တယ်ပေါ့ဟုတ်လားအမှန်ကတော့မျက်စိနဲ့မြင်ရတဲ့လမ်းတော့မဟုတ်နော်စိတ်နဲ့သွားရမယ်လမ်းနီလန်းလို့ပြောရင်ပို့ပြီးတော့ ပြည့်စုံတယ်ပေါ့ဟုတ်လားနိဗ္ဗာန်လေးဟူသောတစ်ဖက်ကံကိုရောက်စေမဲ့ရောက်ချင်တယ်ဆိုရင်ရှောင်လန့်ရမယ်လမ်းဟုတ်လားနိဗ္ဗာန်လမ်းလို့လည်းပဲပြောနိုင်တယ်ဟုတ်လားပါရယနာတေသနာတဲ့အဲ့တော့ဘုန်းဘုန်းတို့တဏှာရီလောက်တော့ရှိသွားပြီလို့ထင်တယ်နော်အတော်ပါပဲတဏှာရီနည်းနည်းကြော်သွားပြီသီလပေးတာလည်းပါအဲ့တော့ဘုန်းတို့ဒါပထမပိုင်းအနေနဲ့အဆုံးသတ်ရတယ်ဟုတ်လားဒါပါရဏတုတ်တန်သူဘာမှမမေးရသေးဘူးနော်ဘုရားရှစ်မဖြစ်ဟုတ်မဟုတ်ဆိုတာကို တန်တရားရှိသူတန်တရားရှင်းအောင်စိတ်နဲ့မေးတဲ့မေးခွန်းပဲရှိသေးတယ်ဟုတ်လားအဲ့ဒီတွေကလည်းပဲပြောစရာကောင်းတာကအဓိကပါနော်ကျန်တာတွေကတော့ဥထုဇလန်းဆန်ဆန်ဖြစ်နေတဲ့အတွက်ကြောင့်နော်လေးလေးနက်နက်ဒီမှာဒီနေ့ပြောတဲ့အကြောင်းအရာတွေကမှတ်သားစရာကပါပါတော့ဥကောင်းနဲ့တူတဲ့တရားအဲ့ဒီဥကောင်းနဲ့တူတဲ့တရားကိုဖြတ်ချနိုင်မဲ့တရားဟုတ်လားတော့ဘုံမတို့ဘဝဒုက္ခတွေလက်ပတ်နေတဲ့ဒုက္ခတွေဆင်ဆက်မပြတ်ဖြစ်ပေါ်နေတဲ့စက်ဝန်းကြီးပဲဟုတ်လား အဲ့ဒီဆက်ဝန်းကြီးကိုခေါင်းဆောင်ပြီးတော့လက်ပတ်နေတဲ့အရာမပြုလို့အဝိဇ္ဇာတတ္တဝါဒုတိယအနေနဲ့ဒုက္ခဝတ္တဝါဒုတိယအနေနဲ့တင်စားပြောမယ်ဆိုလို့ရှိရင်အဲ့ဒီတတ္တဝါမှာခေါင်းဆောင်နေတဲ့အဓိကကြတဲ့အင်္ဂါအစိပ်ပိုင်းကြီးကပါတော့ဥခေါင်းပေါ့နော်အဲ့ဒီဥခေါင်းကပါတော့အဝိဇ္ဇာမတိမှုတည်ဒုက္ခအားလုံးတို့ရဲ့ခေါင်းဆောင်ကြီးပဲဟုတ်လားသူ့ကိုမဖြိုနိုင်တယ်မြတ်ဒုက္ခမပြိုဘူးပေါ့နော်အဲ့တော့ဒီဥခေါင်းကိုဖြတ်ချဖို့ဆိုရင်အရှိရမယ်တော့ဝိဇ္ဇာအတိညာပညာဖြစ်အောင်လုပ်ရမယ် ဘာတွေနဲ့လုပ်မလို့သူ့ရဲ့အချံရံတရားတွေနဲ့လုပ်ရတယ်တတ္တာတတိတမာတိဟိစန္ဒဝိရိယနာမယုတ္တတတ္တာတတိတမာတိစန္ဒဝိရိယဒီတရား၅မျိုးနဲ့ရှင်တွဲပြီးတော့ဖြစ်ပေါ်နေတဲ့ဝိဇ္ဇာဆိုသောအတိဉာဏ်ပညာဟုတ်ပြီနော်အဲ့ဒါဒီနေ့ပြောတာလည်းကအနှစ်သာရအနေနဲ့အဲ့ဒါလည်းဘုံတော့မှတ်သားရမယ်ပေါ့ဟုတ်လားဒါကြောင့်ဝိဇ္ဇာတည်းဟုသောဥကောင်းကိုဖြတ်ချနိုင်တဲ့ဝိဇ္ဇာဆိုတဲ့အတိဉာဏ်ပညာတွေ ကြီးမားအောင်ကြိုးစားနိုင်ကြပါစေလို့ဘုံဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလုပ်ကြရသောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့အစွမ်းတတ်တဲ့ကြောင့်ဘုရားတပည့်တော်တို့သည်ပညာပူညာမျက်နှိပ်ပံကိုလင်းမြန်ထုတ်ချမျက်မှောက်ပြုပရရှိအကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း